ကျေးဇူးတော်ရှင်ဧကမဟာပန္တိတမုဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာကျိတ်တာဓမ္မယုံကြီးဘော်တွင်3ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဧကိဝိဇပုံနာအားနိဗ္ဗာန်အကြောင်းရှင်းပြပုံတရားတော်ဒါကိုဘုန်းကြီးကသတိပေးလိုက်နော်ခိုင်းသတိပေးလိုက်တော့ကိုအခုတရားဟောတယ်ဆိုလို့ရှိရင်ဖြင့် ဒကာဓမ္မတွေဟာတရားသံလေးကြားကြတယ်ဆိုတော့ကြားစိတ်ကလေးတော့ပေါ်တာပဲကြားစိတ်ကလေးပေါ်တယ်ဆိုတာပြိဿသမုပ္ပါအစပဲတော့မှတ်လိုက်တယ်ကြားစိတ်ကလေးပေါ်တာအစပဲဆိုတာမှတ်လိုက်တော့ဩသောတင်္ဆပရိစ္ဆသတ္တေစဥပ္ပဇ္ဇတိသောတဝိညာဏံဆိုတဲ့သောတဝိညာဉ်စိတ်ကလေးစဖြစ်တယ်လို့မှတ်လိုက်တာ။ဩဒါဖြင့် ပရိစ္ဆေသမုပ္ပါဒ်ဆိုတာဒကာရမတို့မိမိတဏ္ဍာမှာချက်ချင်းဆဆဆဆဖြစ်တာဆိုတာကိုလို့မှတ်ထားတယ်။အဲ့ဒီကြားစိတ်ကလေးဖြစ်ပြီးတဲ့အခါကြားလို့ရှိရင်ဖြင့်ကောင်းတယ်ဆိုတာလေးဟာလဲနောက်ကလိုက်ခင်လိုက်လာတာမလိုက်ပဲ။အဲ့ဒီလိုက်လာတော့ဩဒါကကြားစိတ်ကလေးဖြစ်လို့ကောင်းတယ်ဆိုတဲ့ဆိုတာဝေဘာနဲ့အဲတဏှာလောဘလေး ပေါ်လာတာပဲဒီလိုရင်လည်းပေါ်လာတတ်တနည်းအားဖြင့်လည်းကြားလို့ကုသိုလ်ဖြစ်တိုင်းလည်းပေါ်လာတတ်အဲ့တော့ကြားစိတ်ကတော့အစပဲဆိုတာတော့ညင်းနေဖို့မလိုတော့ဘူးအဲ့ဒီကတော့ဥမန္တသံလေးကြားလိုက်ငင်ကြားသိနေတဲ့ပိန်နဲ့ထဲခင်းတဲ့စိတ်ကလေးနောက်ထပ်ပေါ်လိုက်ဩဒါပြန်ကြားစိတ်ကလေးကပြိဿသမုပ္ပါအစပေါ့ဗျာအဲခင်းတဲ့စိတ်ကလေးကကြားစိတ်ကလေးချုပ်ပြီးနောက်ထပ်ပေါ်လာတယ် ပေါ်လာဘူးလားအဲ့တော့ပြိဿသမုပ္ပါဆိုတာဒကာဓမ္မတို့စာထဲမှာရှိတာလားခန္ဓာကိုယ်ထဲမှာအခုအကြောင်းတိုက်ဆိုင်လို့ပေါ်လာတာဆိုတာလားအကြောင်းတိုက်ဆိုင်လို့ပေါ်လာတာကိုဆိုတယ်လို့မှတ်ထားပါနော်ကောင်းပြီဒါဖြင့်ကလေးတန်လေးကြားလိုက်လို့မိမိချစ်ခင်လေးမဲ့တဲ့ကလေးတန်လေးကြားလိုက်တဲ့တွေ့ကြားချစ်ကလေးစပေါ်လာပြိဿသမုပ္ပါအစ ဓာတ်စိတ်ကလေးပေါ်ပြီးနောက်၎င်းကြားစိတ်ကလေး1နှစ်ဆိုရင်ချုပ်သွားတယ်စကိတ်တက်က1နှစ်ဆိုရင်ချုပ်တာပဲချုပ်ပြီးဒီကာလစီကြားတဲ့စိတ်ကလေးနောက်ကနေပြီးကာလအင်းငါသားလေးပါလားငါသားလေးငိုနေတယ်ဆိုတော့ငါသားလေးဆိုတော့တဏှာဒိဋ္ဌိလေးကပေါ်လာမင်းတဏှာဒိဋ္ဌိလေးနဲ့ဒီဒကာဓမ္မတွေနေပြန်တာပဲကြားစိတ်ကလေးကတော့ချုပ်သွားပြီနော် အဲ့တော့ကိုတဏှာပေါ်လာပြီးဒီကာလဒါငါမသွားပြီးပွတ်ချီမှုချောမောမှုမလုပ်လို့ရှိရင်ငါမသွားလို့ရှိရင်နေရာမကြဘူးဆိုတော့ဇွဲလန်းတဲ့ဥပါဒံစိတ်ကလေးပေါ်လာပေါ်လာတော့မသွားသေးပါဘူး။ဩဒါကြားတဲ့သိနောက်ကခင်းတဲ့ငါသားဆိုတဲ့ခင်းတဲ့ဒိဋ္ဌိစိတ်ကလေးပေါ်လာပြီးဒီကလာသွားမတော်မယ်ဆိုတဲ့ဆွဲလန်းတဲ့ဥပါဒံစိတ်ကလေးပေါ်လာတယ်လို့ဆိုတော့ တဏှာစိတ်ချုပ်ပြီးဥပါဒံစိတ်ပေါ်လာတာပေါ့ဗျာအဲ့တော့ပြိစ္ဆာသမုပ္ပါဖြစ်နေတာလို့ဆိုရင်လွယ်ပါကောင်းပြီဒါဥပါဒံစိတ်ဖြစ်ပြီးကာလဒကာဓမ္မတွေကကာယကံနဲ့သွားလိုက်ကာယကံဆိုတာတိုက်တွန်းတဲ့စေတနာပေါ့ဗျာတိုက်တွန်းတဲ့စေတနာနဲ့သာရှိရာသွားလိုက်ဝစီကံနဲ့ချော့လိုက်ကာယကံဝစီကံဖြစ်ဖြစ်တာလဲ အဲ့ဒါခေါင်းကဆွလန်းတာချုပ်ပြီးကံလုံးနဲ့သူနေပြန်တာပဲမလာဘူးလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ယခုကလေးငိုတန်းကြတာနဲ့ငါသားလေးဆိုတဲ့ဒိဋ္ဌိတဏှာကလာတဏှာလာလို့ဥပါဒံကဆွလန်းဆွလန်းလို့ကာယကံစေကံနဲ့သွားချီလိုက်ပွေးလိုက်ချော့လိုက်တရားတွေလာတော့တရားဓမ္မတွေကဒါမိမိတို့မိဘဝတရားလို့ပဲထင်ကြတာပဲ ပရိစ္ဆေသမုပ္ပါဖြစ်နေတယ်လို့မထင်ကြပါဘူးမိဘဝတရားလို့ပဲထင်ကြမိဘဝတရားလို့ထင်ကြတော့ဒါစဉ်းစားကြည့်လိုက်တဲ့အခါကျတော့မိဘဝတရားမဟုတ်ဘူးလို့လည်းဘုန်းကြီးတို့ကမဆိုဘူးပရမတ်ကတော့မဖောက်ဘူးလို့တော့ပြောရတယ်ပရမတ်ကတော့ဖောက်ပြန်တဲ့သဘောမရှိဘူးအဲကြားစိတ်ချုပ်ပြီးကြလားငါသားဆိုတဲ့တဏှာဒိဋ္ဌိစိတ်လာတာပဲတဏှာဒိဋ္ဌိစိတ်လာပြီးကြလားဆွလန်းတဲ့ဥပါဒံစိတ်ဟာ အဲဥပါဒံချုပ်သွားပြီကာယကံဝစီကံနဲ့သွားလာကိုယ်ချီချောမောတဲ့ကာယကံဝစီကံတွေမလားဘူးသဘောကျရဲ့နော်အဲ့တော့ဒီပုဂ္ဂိုလ်ကယခုတော့ပြန်မသေးသေးဘူးတကယ်လို့သေသွားမယ်ဆိုလို့ရှိရင်ဖြင့်ဒီကံကြောင့်ကာမဘဝပြည့်စရာဇာတိလာရမှာပဲဒါကုသချောချောသူသချောချောဒီဇာတိကတော့လာရမှာပဲ မလာရဘူးကဲဇာတိလာပြီတဲ့ဒါဖြင့်ဒီဇာတိဟာဘု து ကြောင့်လာတာတုံးလို့မေးဖို့မလိုဘူးလားဒီဇာတိဇာတိဆိုတာကဒီနောက်လာမဲ့ဘဝပေါ့ဗျာနောက်လာမဲ့ဘဝအစဟာဇာတိပဲဇာတိပိဒုက္ခသစ္စာဆိုတဲ့တဲ့ဩဒုက္ခသစ္စာတော့သေသေးရှားမှန်းနေတော့ရမှာပေါ့ဗျာမရဘူးရတယ်တဲ့ အဲ့တော့ဒီဇာတိကိုဒကာရမတွေကလက်သက်ရှာတာပေါ့တဲ့ဒီဇာတိဟာလိုလိုလာလာလားလို့မေးတဲ့ခါကျတော့မသေးဘဲနဲ့တောင်ဖြူပေါ့ဗျာဒီကြားစုတီလေးတစ်ခုတော့တွန်းလိုက်သေးတာပေါ့သေရီချမ်းမဲ့မှာဇာတိကလာမှာပေါ့နော်အဲ့ဒီကဲတော့လာတာတော့သိနေပြီတဲ့ဒီဇာတိဆိုတဲ့သဘောလေးဟာဘယ်ကလာတာပါလိမ့်မလို့ဇာတိပိဒုက္ခသစ္စာဆိုတော့ကြည်စမ်းပါဦးဘယ်ကလာတာပါလိမ့်မလို့ဆိုတော့ ယုံနဲ့တွေးလိုက်တော့ဒကာဓမ္မတွေကံကလာတာလို့ပြောကြမှာမပြောပဲဒီကမ္မဘဝပြည့်စရာဇာတိကိုပရိစ္ဆေသမုပ္ပါကိုလည်းဒကာဓမ္မတွေကကိုယ်ကာယကံစီကံလုပ်ထားလို့ဇာတိလာရရှာတယ်သေသေးရှာမယ်နဲ့နော်သို့တော်ဒီကံကိုဒကာဓမ္မတွေခွန်ကြီးတို့ကမကြောက်ပါနဲ့လို့ပြောလိုက်တယ်နော်ကံအုပ်ချုပ်တာကြောက်ပါကံအုပ်ချုပ်ရေးကိုကြောက်ပါကံအုပ်ချုပ်ရေးက ဒီဘက်ကငါသာဆွဲလန်းတယ်ဆိုတော့ဥပါဒံဆိုတော့တဏှာနဲ့ဥပါဒံဆိုတာအနုအယံလို့မှတ်လိုက်တာပေါ့ဒါပြန်ဥပါဒနာပစ္စယကာမဘောကာမဘောပစ္စယဆိုတော့ဒီကံဟာဒီဥပါဒံရှိရာကိုစီမံပေးရတယ်ဥပါဒံရှိရာကိုကံကပါတော့ gain တခါကြည့်ဒကာဓမ္မတွေ ပြိတ္တာဖြစ်ကြတဲ့ပုဂ္ဂိုလ်ဥမာတိတ်တာကြီးဟာသင်္ကန်းပေါ်တန်းဖြစ်တဲ့အကြောင်းကိုဒကာဓမ္မတွေပြောပြီးသားဖြစ်ပါတယ်ဥပါဒံကဘယ်ဆွဲသွားသလဲဦးလို့မေးတော့သင်္ကန်းမဆွဲဘူးလားသူကမှလှူထားတဲ့သင်္ကန်းကိုမနဲ့မှယုံမယ်ဆိုတော့မယုံခင်မညလေနာထပြီးသေလိုက်တဲ့အခါကျတော့သင်္ကန်းဆွဲသွားတယ်ဆိုတော့ကံကဆွဲတာလားဥပါဒံကဆွဲတာဥပါဒံဆွဲရဘူးကံကနေပြီးဒီကလာတန်းဖြစ်အောင်လုပ်ပေးရတော့ ဥပါဒနဲ့ကံဒီဘ누구ကအချုပ်ချလဲဆိုတာဒကာဓမ္မတွေသိပါပြီဘ누구ကအချုပ်ချပါလဲဒါဖြင့်ဥပါဒံပြုတ်ရင်ကံပြုတ်မယ်လို့မှတ်ပါဥပါဒံပြုတ်ရင်ခန္ဓာသင်္ကန်းသံဖြစ်တဲ့ဝတ္ထုကိုဥပါအောင်တို့ထောက်ကြည့်ပါကံကလိုရင်လားဥပါဒံကလိုရင်လားဒါဖြင့်ဒကာဓမ္မတို့ကံဟာဥပါဒံစီမံရာကိုလိုက်နာရတယ် ကံဥပါဒံစီမံရာကိုလိုက်နာရတယ်ဆိုတာသဘောကျဟောသတ္တပတ္တသမဓမ္မကြီးဒီလူရှင်လက်ကနေပြီး ဥပပတ်ဆိုတဲ့ဘွားနဲ့ဖြစ်တဲ့ခွေးကြီးသူသားလာမယ်လမ်းသွားမဖြစ်ဘူးလားသူသားဆွဲတာကဥပါဒံမဟုတ်လားအဲ့တော့သူသားဆွဲတဲ့ဥပါဒံကြောင့်ကံကဥပါဒံနောက်ကလိုက်တဲ့ကံကခွေးဖြစ်အောင်လုပ်ပေးရတယ် အဲ့ဒါထောက်လိုက်တော့ဒကာရမတွေကဩဥပါဒနဲ့ကံဘယ်ကြောက်เสียကောင်းပါလိမ့်မလဲဆိုတော့ပေါ်လာဘယ်ကြောက်เสียကောင်းဥပါဒံကြောက်เสียကောင်းတယ်ဆိုတော့ရှင်းကြကောင်းပြီဒါဖြင့်အဲ့ဒီဥပါဒံချုပ်သွားမယ်ဆိုရင်ဖြင့်ဒီကံဟာသူလှုပ်ချင်တာလှုပ်နိုင်သေးရဲ့လားဒါပြန်ဥပါဒံချုပ်သွားမယ်ဆိုလို့ရှိရင်ဖြင့်ကံချုပ်ကံချုပ်လို့ရှိရင်ဒီဘက်ကဇာတိတွေ အဲ့ဒီတော့ကိုမနေ့ကတရားမှာဒကာဓမ္မတွေဒါပြောကြင်လို့ဒီပရိစ္ဆေသမုပ္ပါရှေ့ပိုင်းကဒကာဓမ္မတွေနားလည်မှုရှိအောင်ခင်းပြနေပါတယ်ဆိုတာကိုဒကာပြောမှတ်ထားလိမ့်မယ်ဘုန်းနာကမေးတာကဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဟာဘုရားသခင်ကိုရမကြီးကတော့ကိုအဲငါတော့ဖြင့် အဲလောကကြီးမြဲတယ်လို့မဆိုဘူးလောကကြီးမမြဲဘူးလို့လည်းမဆိုဘူးလောကကြီးအဆုံးရှိတယ်လို့မဆိုဘူးလောကကြီးအဆုံးမရှိဘူးလို့လည်းငါမဆိုလို့ဘူးဒါဒိဋ္ဌိအယူတွေလို့မပြောဘူးလားပြောပါဗျာဒိဋ္ဌိအယူတွေဖြစ်သောကြောင့်ငါမီဘူးဆိုတော့ရှင်ကြီးဂေါရမအယူပြောစမ်းပါလို့အကုဝဆာကမဲတဲ့အခါကျရင်ငါအယူကတော့ကွာတဲ့ငါအမြင်နဲ့ငါပြောရမှာဖြင့်အမှန်တိုင်းဆိုလို့ရှိရင်ဖြင့်တဲ့ယုတ်ဓမ္မလည်းဖြစ်ဖြစ်ပဲဝေဒနာဓမ္မလည်းဖြစ်ဖြစ်ပါ သင်ညာဓမ္မအဲစေတနာဆိုတဲ့သင်္ခါရဓမ္မစိတ်ဆိုတဲ့ဓမ္မတွေကိုအဲ့ဒါငါယူလို့ပြောဘူးလားအဲ့တော့ဒါပြန်ရှင်ဂေါတမဒီယူယူတော့ဒီလိုဖြစ်ပြယူကိုယူထားတဲ့အခါကျတော့ဖြစ်ပြီးပြတာရှိတာလောကကြီးတွေရှိတယ်လို့ယူထားတယ်ခိုင်တယ်မြဲတယ်လို့မယူဘူးဖះကဖြစ်ပြီးပြတာရှိတာလောကကြီးတွေမှာရှိတယ်သဘောကျလား ဖြစ်ပြီးပြတာသာလင်လောကကြီးရဲ့ရှိတဲ့လောကကြီးခိုင်တယ်မြဲတယ်မပြတ်ပြနေတယ်ဖြစ်သေးတယ်သေသည်ရှာမိုင်းနဲ့တ attva ဖြစ်သေးတယ်တ attva တွေကသူယူသေးရလားယူပါဗျာအဲခန္ဓာငါးပါးဖြစ်ဖြစ်တရားသာရှိတယ်လို့သူယူတာငါယူပဲလို့ဖေမနေ့ကဖခင်ကမဖြေလားယူပါဗျာဖြေတော့ဒါရင်ရှင်ဂေါရမကြီးကဖြစ်ဖြစ်ကြီးယူတော့ဘာကျေးဇူးရှိကြတော့လို့မမေးဘူးမေးပါဗျာမေးတဲ့အခါကျတော့ဖြစ်ဖြစ်ကိုယူလိုက်တဲ့အခါကျတော့ကိုတဲ့ ဥမာမေတ္တာဓမ္မတွေကြည့်ပါလားရှေးကကလေးကိုယ်တန်ကြတဲ့စိတ်ကလေးကိုဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ကလေးကိုဒီကဖြစ်ပြက်လို့ရှုလိုက်တာပေါ့ဗျာဖြစ်ပြက်ရှုလိုက်တော့တဏှာဥပါဒမချုပ်ဘူးလားသဘောကျအင်းဒါပဲစိတ်လာလာရှုရင်ဘယ်နဲ့ဆိုကြမလဲတဏှာဥပါဒံချုပ်တယ်ဆိုတော့ဥပါဒံချုပ်တဲ့အခါကျတော့ကံကလည်းပြုတ်ထွက်တယ်ဥပါဒံချုပ်တော့ကံပြုတ်သွားတဲ့အခါကျတော့ဒကာဓမ္မတွေစဉ်းစားဒီကံတွေဟာ ကုသိုလ်ကံကနာရတုတိပို့မယ်ကံကလည်းနာရတုတိဇာတိဒုက္ခလုတ်သေးရလားလုတ်ပါဘူးဗျာအပယ်လေးပါးပို့မဲ့ကံတွေကလည်းအပယ်လေးပါးခန္ဓာတွေကိုလုတ်လုတ်နိုင်သေးရလားမလုံနိုင်တော့ဘူးဆိုတော့အော်ဘယ်နဲ့ကြောင့်မလုံနိုင်ပါလိမ့်မတုံးလို့မေးတော့ဒကာရမကြီးဘာပြုတ်လို့လို့ဖြေကြမလဲဥပါဒံပြုတ်ဒါကြောင့်ဖြစ်ပြရှုတဲ့ပုဂ္ဂိုလ်ဥပါဒံပြုတ်တယ်ဖြစ်ပြရှုတဲ့ပုဂ္ဂိုလ်ဟာ ကြိုက်တဲ့ခန္ဓာ၅ပါးတစ်ပါးပါးကိုရှုအာရဏ7ပါးတစ်ပါးပါးကိုရှုဓာတ်18ပါးတွေကကြိုက်တာတစ်ပါးပါးရှုခန္ဓာဖြန့်လိုက်လို့ဖြစ်လာတာသူအထူးမဟုတ်ပါဘူးအာသစ္စာလေးပါးနဲ့ဖွဲ့ပြီးဒီကရာသစ္စာနှစ်ပါးကိုပဲရှုခြင်းရှုဒုက္ခသစ္စာနဲ့သမုဒယသစ္စာရှုခြင်းရှုအဲ့ဒီဟာတွေရှုလိုက်ပြီးဆိုမှဖြင့်ဒကာဓမ္မတို့ဥပါဒဏ်ကတော့ချုပ်မှာကြီးပဲ အဲ့တော့ဘုရားရှင်ကြီးတော်မှာတဲ့ဒီဖြစ်ပျက်တွေကိုမြင်နေတာရှင်ဘုရားကြီးကဖြစ်ပျက်လို့ယူတဲ့ပုဂ္ဂိုလ်တ attva မရှိဘူးမြဲတယ်ခိုင်တယ်လို့မရှိဘူးလို့ယူတဲ့ယူဟာရှင်ဘုရားကြီးယူဟာဒါပဲဒီယူတော့ဗာကျေးဇူးရှိဆုံးဆိုတော့အိုတဏမာနဒိဋ္ဌိဥပါဒံပြုတ်ကြကွာမတရားဖြေဘူးလားဖြေပါဗျာတဏမာနဒိဋ္ဌိချုပ်ပြီးဥပါဒံပြုတ်ကြကွာဒါနဲ့ဘုံသားကဆက်မေး ဥပါရံပြုတ်တဲ့ပုဂ္ဂိုလ်ဟာဘယ်သွားဘယ်သွားဖြစ်သလုံးမေးပြန်ဥပါရံပြုတ်တဲ့ပုဂ္ဂိုလ်ကဘယ်သွားပြီးဒီကလည်းဖြစ်ပါလိမ့်မတော့လို့မေးတော့ဘုရားကဘယ်ဖြစ်တယ်လို့ငါမဆိုပါဘူးကွာဖြစ်တယ်ဆိုရင်သတ္တရဖြစ်မှာဘူးဘယ်ဒါရင်ဘယ်မှသွားမဖြစ်ဘူးလားလို့ဘုံသားကချက်မေးတယ်ဒီလိုလည်းမဟုတ်ဘူးကွာဒီလိုလည်းဖြေဖို့ဝတရားမရှိဘူး ဒီလိုဖြစ်လိုက်လို့ရှိရင်တော့ဥစ္စေတာဖြစ်သွားပြတ်ထွက်သွားတာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ပဲသွားတော့ဆိုပြီးသွားရဖြေလိုက်လို့ရှိရင်လည်းဘာဖြစ်မလို့ဥစ္စေရသတ္တရဖြစ်သွားမယ်ဘယ်သွားတယ်ဆိုတော့သွားတယ်လို့ယူလိုက်ရင်လည်းသတ္တရဖြစ်မယ်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဒီတဲ့ဒါရင်ဘယ်မှမသွားဘူးလားပြတ်သွားတာပဲလားလို့ဆိုတော့ဒီလိုလဲငါဖျားကမဆိုလိုပါဘူးကွာတဲ့ ဆိုလိုက်လို့ရှိရင်လည်းဥစ္စေရပဲရောက်သဘောကျဒါသေချာမှတ်ပါဘုရားနိဗ္ဗာန်ဖြေတော့မလို့လို့မှတ်ပါပြန်ပြောပါအောင်မယ်ဒကာဓမ္မတွေနားရှုမှဆိုလို့ဘုန်းနာကတဏမာနဒိဋ္ဌိချုပ်လို့ဥပါဒံပြုတ်တဲ့ပုဂ္ဂိုလ်များမှာဘယ်နေရာသွားဖြစ်တယ်ဘယ်ဖြစ်တယ်လို့ငါမဆိုဘူးဖြစ်တယ်ဆိုရင်သဒ္ဒရာတတိသဘောကျ အဲမဖြစ်ဘူးလားအရှင်ကြီးကဘယ်မှမဖြစ်တော့ဘူးလားလို့မေးလိုက်တဲ့အခါကျတော့ဘယ်မှမဖြစ်ဘူးလေငါမဖြစ်ဆိုလိုဘူးဖြေလိုက်ရင်ဥစ္စေတရီဖြစ်သွားဒါပြန်ဖြစ်စီတလဲမဖြစ်စီတလဲဒီလိုများဥပါဒံပြုတ်တဲ့ပုဂ္ဂိုလ်ကနေသလားလို့မေးပြန်တော့လဲဒါကွာတဲ့အန္တဂါယကဒိဋ္ဌိဖြစ်ပါတယ်အဲ့ဒီဒိဋ္ဌိမျိုးလည်းမဟုတ်ပါဘူးဒီလိုလဲငါမဆိုလိုပါဘူးဒါပြန်မဖြစ်စီတလဲဖြစ်စီတလဲလားလို့လှဲ့မေးပြန်တယ် ဒီလိုလဲငါမဖြစ်ဆိုလို့ဘူးဆိုတော့ဘုရားဖြေတာကိုပါသေးရဲ့ပါပါဘူးသူကပုဂ္ဂိုလ်နဲ့မေးထားတာမှန်ပါဘူးဥပါဒံပြုတ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်သလိုမဖြစ်ဖဲနေသလားဖြစ်ချီတလဲမဖြစ်ချီတလဲလားနောက်ပฏิလောမမဖြစ်ချီတလဲဖြစ်ချီတလဲလားဒီလိုမဲလိုက်တော့ဘုရားကဒီလေးကုန်းကိုပုဂ္ဂိုလ်နဲ့မဲတဲ့အတွက်ဖြေရာကိုရှိရဲ့မရှိပါဘူးဗျာ ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဟာဒကာဓမ္မတွေသိထားပေါ်ရကဒီကဥပါဒံချုပ်တော့ကံကလည်းချုပ်နောက်လာမဲ့ဇာတိဇရာမရဏချုပ်တော့ဇာတိဒုက္ခဇရာဒုက္ခမရဏချုပ်တာကိုနိဗ္ဗာန်ချုပ်ရကိုနိဗ္ဗာန်ဘက်ကိုသူဒီရောက်သွားတယ်လို့မဆိုရဘူးဒါသူပြောလို့သူကတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့ဆိုတော့ဒီပုဂ္ဂိုလ်ပဲသွားတော့ဆိုတော့ပုဂ္ဂိုလ်နဲ့နိဗ္ဗာန်နေလို့ကရတယ်။မရဘူး။အဲ့ဒီတော့မေးတဲ့တည်းဘုရားမဖြေလို့ဘူး ဘောပါဒါချက်ပဲအမှန်ရေးကြည့်တဲ့ချက်ပဲဆိုတာဒကာဓမ္မတွေကမှတ်ထားရမယ်ဘုံနာမေးတဲ့လေးချက်သဘောကျဥပါရံပြုတ်တဲ့ပုဂ္ဂိုလ်ဒီပဲသွားကြုံဆိုတော့ဘုရားမဖြေပါဘူးမသွားဘဲနေသလားလို့မေးပြန်တော့မဖြေပါဘူးဥပါရံချုပ်တဲ့ပုဂ္ဂိုလ်နိဗ္ဗာန်မျက်မှောက်ပြုတာပဲနိဗ္ဗာန်ဒီဥဒ္ဒဒုက္ခချုပ်ငြိမ်းတဲ့ရှိကိုရောက်သွားတာပဲသဘောကျ အဲ့ဒီကဲတော့ဒါဒကာဓမ္မတွေကသိထားတော့ဩဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်မှတပါသွားစရာမရှိဘူးဒုက္ခသိမ့်သွားတာပဲလို့မဆိုနိုင်ဘူးမှန်ပါဗျာဓာတိဒုက္ခလာသေးရဲ့မှန်ပါဗျာသရဗျာတိမရဏဒုက္ခမှန်ပါဒီဘက်ကသောကပရိဒီဝဒုက္ခဒေါမနတာရဲ့မှန်ပါမလာတော့ဒုက္ခသိမ့်သွားတယ်လို့จิตဒုက္ခယူရဥပါဒံချုပ်သွားတဲ့ပုဂ္ဂိုလ်ဟာဘယ်နဲ့ဆိုကြအဲဒုက္ခသိမ့်တာကိုဒကာဓမ္မတွေကလေးစားစွာနဲ့ တခါတည်းအမြဲတမ်းမှတ်ဖို့ရဩဥပါဒံချုပ်ရင်နိဗ္ဗာန်မျက်မှောက်ပြုရင်နိဗ္ဗာန်ရောက်တာကိုဥပါဒံချုပ်ရင်နိဗ္ဗာန်ရောက်တာမှတပါဘာမှမရှိဘူးတပါကြဒီဘက်ကဒုက္ခသစ္စာတွေနဲ့ဒီဘက်က လာရတံဖြစ်တဲ့ဒီလာရတံဖြစ်တဲ့ဒုက္ခသစ္စာတွေနဲ့အဆက်မပြတ်ဘူး ဒါပြန်ဥပါဒံထုတ်တဲ့ပုဂ္ဂိုလ်ကဒုက္ခတွေနဲ့ဆက်ပြတ်သွားတယ်လို့ပဲဆိုရသဘောကျဥပါဒံချုပ်တဲ့ပုဂ္ဂိုလ်ပါပါလိမ့်ဒုက္ခတွေနဲ့ဆက်ပြတ်ပြီးဒုက္ခတွေသိမ့်သွားတယ်လို့မဆိုရဘူးဒါပရိစ္ဆသမုပ္ပါသဘောကျမှာတရားဓမ္မတွေဒုက္ခသိမ့်တာသဘောကျပရိစ္ဆသမုပ္ပါမပါဘဲနဲ့နိဗ္ဗာန်ကိုဟောနေမယ်ဒိဋ္ဌိကလည်းမပြုတ်ဖဲနဲ့ပြောနေမယ်ဆိုလို့ရှိရင်ခုနပုံနာဒိဋ္ဌိနဲ့မင်းနေလို့ ဘုရားဖြေမှမဖြေပဲဖြေသေးရလားအဲ့ဒါတွေထောက်ကြည့်တော့ဩဒိဋ္ဌိပြုမှနိဗ္ဗာန်သဘောကျမယ်နိဗ္ဗာန်ကိုဘယ်လိုပဲဟောသူ့ကိုဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုလိုလည်းမလိုချင်ဘူးရလည်းမရချင်ဘူးရချင်ပြန်ရင်မိဘရိုးရတကယ်လိုက်လိုက်လဲလဲနဲ့ကြင့်ကြံယူမဲ့သဘောမပါဘူးဒါပြန်မိဘရိုးရလိုချင်တဲ့နိဗ္ဗာန်တစဉ္ညာနိဗ္ဗာန်ပေါ့ဗျာကိုယ်ပိုင်လိုချင်တဲ့နိဗ္ဗာန်မဟုတ်ဘူးပေါ့ ဒိဋ္ဌိမပြုတ်သေးတဲ့ပုဂ္ဂိုလ်ဟာအဝိပဿနာမရှိသေးတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်လိုချင်တယ်ရှင်ဒီတရားပွဲတရားဓမ္မတွေကသူတို့အလကားလိုချင်တာရိုးရလိုချင်တာတကယ်လိုချင်တာမဟုတ်ဘူးသာမှတ်လိုက်တော့သဘောပါဘာကြောင့်လို့ဆိုတော့ဒိဋ္ဌိမှမပြုတ်တဲ့ပုဂ္ဂိုလ်ကဒီပုဂ္ဂိုလ်ဘယ်သွားမှာတော့လို့သူခေါင်းကအကိဝဆကမေးဘူးမေးပါဘူးအဲပုဂ္ဂိုလ်နဲ့မဲနေကြတဲ့ကောသူကဒိဋ္ဌိပြစ်ကြလားပုဂ္ဂိုလ်တ attva ကစရဲကခမရတို့ ခင်ဗျားတို့ခန္ဓာထဲမှာပုဂ္ဂိုလ်တ attva ပေါ်ရဲ့မပေါ်ပါဘူးမပေါ်ပါဘူးပုဂ္ဂိုလ်တ attva ဆိုတော့စကားပြောမဖြစ်လို့ပြောရတာစဉ်းစစ်ပေါ်တာကကြားစိတ်ပေါ်တယ်အင်းကြားစိတ်ပေါ်ပြီးဒီကာလမှာခင်စိတ်ပေါ်တယ်ဆွဲလန်းစိတ်ပေါ်တယ်အထုတ်တဲ့သဘောတွေပေါ်လာတယ်ပြိစ္ဆာသမုပ္ပါပဲပေါ်တာပဲပုဂ္ဂိုလ်တ attva ကိုပေါ်သေးရဲ့အဲ့ဒါစဉ်းစားကြည့်လိုက်တော့မှဩပုဂ္ဂိုလ်တ attva နဲ့မေးရင်ဒကာရမတို့ဘယ်နှလုံးဖြေမလဲဒါဖြင့်ဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုဒီဖြေဖြေလိုက်တာနဲ့ပဲ ခုနကပုံနာလက်လျှော့သွားမလျှော့ဘူးလားရှင်ဂေါရမတဲ့အရင်တုန်းကရှင်ဂေါရမနဲ့ကျုံနဲ့ပြောဆိုလာတဲ့စကားတွေအစကစပြီးပြောဆိုလာတော့မှအလွန်ပဲကျုပ်ဒီမျိုးလေးစားပြီးကလာဝမ်းမြောက်ခဲ့ပါတယ်တဲ့ယခုတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ပဲသွားတော့ဆိုတော့ဒီလိုလဲငါမဖြေလို့ဘူးမသွားပဲနေသလားဆိုပြန်တော့ဒီလိုလဲငါမဖြေဘူးအဲ့ဒီလေကုန်းကိုမေးလိုက်ညံလိုက်ရတဲ့အတွက်ကျုပ်ဖြင့်ညံလဲတုံးလို့ အဝိဇ္ဇာတွေဖုံးပြီးဒီကလာနေပါပြီတွေးဝေသွားပါပြီတဲ့ရှေးကตายရခဲ့တွေဝမ်းမြောက်ခဲ့တွေဒီမှာဖြင့်အခုဘယ်နဲ့မှမကြံတော့မရှိတတ်ဖြစ်သွားပါတယ်ဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့မင်းမရတော့သဘောကျအဲ့တော့ဒကာဓမ္မတို့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်လို့ဆိုသဖြင့်ဒီပုံနာဒိဋ္ဌိပြုတ်ကလားအဲဒိဋ္ဌိမပြုတ်တော့ဒီမှာလည်း ဒီဗုဒ္ဓသည်နိဗ္ဗာန်အကြောင်းလည်းဘုရားကပြောလိုက်ပါရောဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကဘယ်မှသွားเสียမရှိတာအမှန်မှန်မဟုတ်လားမှန်ပါဗျာသွားเสียရှိသေးရဲ့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်တရားဓမ္မတွေသိချမှတ်เสียဘယ်မှသွားเสียမရှိဘူးဒုက္ခသိမ်းတာပဲရှိမှန်ပါဗျာဥပါဒံချုပ်တဲ့ပုဂ္ဂိုလ်မှမရှိတော့ပဲမှန်ပါဗျာပုဂ္ဂိုလ်မရှိတဲ့ဇာတိဇရာဗျာတိမရဏ လာသေးရဲ့မလာတော့ဇာတိဒရမရဏချုပ်သွားတာပဲလို့ပဲဆိုရမယ်ဇာတိဒရမရဏချုပ်သွားတာဘာခေါ်ကြဟောဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဟာဒုက္ခသိမ့်သွားပြီလို့ပဲဖြေဖို့ပဲဘယ်လိုဖြေကြဒုက္ခသိမ့်သွားပြီလို့ဖြေရမယ်ဟောနိဗ္ဗာန်ဆိုတာဘာပါလိမ့်မလို့မေးတော့မှဒကာသစ်တို့ဒကာအောင်တို့ရိမ့်မိပလားဘာပါလိမ့်မလဲဒုက္ခသိမ့် အေးသဘောကျနော်ဒုက္ခဘယ်နဲ့ကြောင့်သိမ့်ပါတိုင်းမလုံးလို့ဒီဘက်ကဇာတိဒုက္ခဒရာဒုက္ခဗျာတိဒုက္ခမရဏဒုက္ခတွေဘယ်နဲ့ကြောင့်ဒီပုဂ္ဂိုလ်မှာတောကပရိဒီဝါတွေသိမ့်ပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်ဒီကတဏှာဥပါဒံသိမ့်လို့ဒီဘက်ကဒုက္ခတွေငြိမ်းဒီဘက်ကတဏှာဥပါဒံသိမ့်လို့ဒုက္ခတွေငြိမ်းသွားဩတဏှာသိမ့်လေဒုက္ခငြိမ်းတာကိုလို့မှတ်ရမယ်နိဗ္ဗာန်ဆိုတာဘာပါလဲ အဲ့တော့တဏှာသိမ်း၍ဒုက္ခငြိမ်းတာနိဗ္ဗာန်ဆိုတဲ့ဥစ္စာသိထားမှဩဒီကရှေ့ကဝိပဿနာမရှိရင်တဏှာလည်းမသိဘူးဒုက္ခရောဒုက္ခလည်းမငြိမ်းဘူးတဏှာလည်းမသိဘူးဒုက္ခလည်းမငြိမ်းဘူးဆိုတာသေချာပေါ်လားဒါဒကာဓမ္မတို့သမင်းညဆိုရင်ခင်ဗျားတို့နားလည်အောင်ပြဖို့လည်းမလွယ်ဘူးမလွယ်ဘူးမလွယ်ဘူး ရှိခုတဏှာသိမ့်တာလည်းခမရတဲ့ရှိတယ်မတိကကလေးလေးငိုတဲ့ပြိဿသမုပ္ပါစတဲ့စိတ်ကလေးကိုတကကြွယ်ကတကတက်ကဖြစ်ဖြစ်ရှုလိုက်ဖြစ်ဖြစ်ရှုရတော့နတ်သားလေးဆိုတဲ့တဏှာဥပါဒံလာသေးရဲ့အဲတဏှာဥပါဒံရှုပ်သွားတယ်မက်လာလိုက်လို့ချုပ်သွားမချုပ်ဘူးလားတဏှာဥပါဒံချုပ်တဲ့ကဒီဥပါဒံချုပ်တဲ့ကကံတေဇာတိတရာမရဏတွေဘယ်နဲ့နေလဲဆိုတော့ဒီဘက်ကပြစ္ဆုတ်ဘဝကတဏှာသိမ့်တယ် ဟုတ်လားတဏှာဆိုတာနှီးပဲသဘောကျအဲ့ဒါဖြင့်ဒီမင်းငိမ့်ဒီဘက်ကမင်းငိမ့်လို့ဒီဘက်ကလောင်စာတွေသိမ့်လောင်စာခန္ဓာတွေသိမ့်ဒီဘက်ကဘာရောဒီဘက်ကလာလတလောင်စာခန္ဓာတွေဩနိဗ္ဗာန်ဆိုတာလောင်စာသိမင်းငိမ့်တယ်ရှင်းမလားနိဗ္ဗာန်ဆိုတာဘာပါလိမ့်လောင်စာသိမင်းငိမ့်တာကိုသဘောကျသွားမှဩလောင်စာသိဆိုတာလဲ ပရိစ္ဆေသမုပ္ပါသဘောကျတဲ့ပုဂ္ဂိုလ်မှာလောင်စာသိမ့်ကိုကျင့်တတ်ရှင်းမလားပရိစ္ဆေသမုပ္ပါသဘောကျတဲ့ပုဂ္ဂိုလ်မှာအလောင်စာသိမ့်တာကိုလည်းသဘောကျတယ်မင်းငိမ့်တာကိုအဲလောင်စာသိမ့်တာကိုလည်းသဘောကျတယ်ဆိုတော့ဒီဘက်ကခန္ဓာတွေကလောင်စာကြီးပဲဒီဘက်ကတဏှာဥပါဒာတွေကမီးကြီးပဲသဘောကျအဲဒါလောင်စာသိမ့်ရင်မင်းငိမ့်တယ်ဆိုတဲ့ဥစ္စာဒီ အလုတ်သမားမှငြိမ်းတာလို့သေချာမှဘယ်လိုမှတ်ကြမလဲအလုတ်သမားမှလောင်စာသိပြီမင်းငြိမ်းတယ်အလုံးမရှိတဲ့ပုဂ္ဂိုလ်မှာဒီကြားမှာမက်မမကြက်နိုင်တဲ့ပုဂ္ဂိုလ်ကခင်ဗျားတို့ပဲအခုအမြင်နဲ့ကြည့်လောင်စာလည်းမသိနိုင်မီးရောနော်ဒီပုဂ္ဂိုလ်တွေကဆူတောင်းမေနေမယ်ဆိုတော့ဥပအောင်ဘယ်နဲ့လုံးမှာလဲ ဒီစဉ်ကလည်းဒါခန္ဓာဖြစ်စဉ်ခန္ဓာဖြစ်စဉ်ကိုညာနဲ့မှမဖြတ်ရင်ခန္ဓာဖြစ်စဉ်ကိုညာနဲ့မှမဖြတ်ရင်မိသိမ့်၍သင်ကုန်လိမ့်မယ်ဆိုတာဘယ်နည်းမှမဖြစ်နိုင်ဩအခုပြိစ္ဆာသမုပ္ပါဖြစ်စဉ်နဲ့ပြလိုက်တော့မီးမင်းငိမ့်တာလေဒကာဓမ္မတွေမြင်ကြလောင်စာတွေမလာတာကို ဩဘယ်နဲ့ကြောင့်လောင်စာသိရင်မိတွေကငိမ့်ပါလိမ့်မလို့လို့မဲတဲ့ခါကျတယ်ဒီဘက်ကမက်လာလို့ဒီဘက်ကပဋိစ္စသမုပ္ပါပစဖြစ်တဲ့ဓမ္မတွေတနည်းအားဖြင့်အလဲဖြစ်တဲ့ဓမ္မဖြစ်ဖြစ်ဒါတွေကိုအနိစ္စဒုက္ခသစ္စာမြင်လို့မြင်တဲ့ဉာဏ်ဝင်လိုက်လို့ဒါလင်းဒီဘက်ကဒုက္ခသိဒီဘက်ကမင်းကြီးဒီဘက်ကဒုက္ခသစ္စာမှမမြင်ဘဲနဲ့ ဖြစ်ပြဒုက္ခသစ္စာမှာမမြင်ပဲနဲ့ဆိုရင်တခါကျွဘယ်မှာသာဖြင့်လောင်စာသိမီးဆိုတဲ့ဥပါဒံမီးငိမ့်နိုင်ပါဘူး။ဒါကြောင့်ခင်ဗျားတို့ဖြစ်ပြဒုက္ခသစ္စာလို့ပိုင်းခြားလိုက်ဖြစ်ပြဒုက္ခသစ္စာလို့ပိုင်းခြားလိုက်ပိုင်းခြားလိုက်အဲ့ဒါပိုင်းခြားပြီးလို့ရှိရင်ခင်ဗျားတို့ကမက်စစ်ဖြစ်သွားမယ်ဆိုတာဒုက္ခသစ္စာပိုင်းခြားနိုင်မှမက္ကသစ္စာစစ်ဖြစ်တယ်။အဲဒုက္ခသစ္စာစစ်ကိုပိုင်းခြားနိုင်မှဆိုတော့ အားလုံးတရားဓမ္မတွေကယခုလေးလေးနက်နက်စဉ်းစားရမှာဩဒုက္ခသစ္စာပိုင်းခြားတဲ့ဝိပဿနာဉာဏ်မလာခဲ့တော့ဝါမဉာဏ်မလာခဲ့တော့ဘယ်နည်းနဲ့မှကိလေသာမေးလဲမသိမ့်ဘူးဟုတ်လားကိလေသာမေးလဲဘယ်နည်းနဲ့မှမငြိမ့်ဘူးဟိုလာလဒံဖြစ်တဲ့ခန္ဓာထင်းတွေလည်းဘယ်တော့မှမသိမ့်ဘူးဒီဒုက္ခသစ္စာမြင်တဲ့ပုဂ္ဂိုလ်မှသာလျှင်မက်ဆက်ကဒီကိလေသာမလာအောင်တားဖြစ်တယ်သဘောကျလား ကိလေသာတွေဟူသောနမိတွေကိုမက်ဆက်ကသိမ့်လိုက်တော့မှဒီဘက်ကလောင်စာတွေဒကာအောင်တို့ဒကာတစ်တို့မငြိမ့်ဘူးလားမငြိမ့်ပါဘူးလာကိုလာသေးရဲ့အဲ့တော့ပရိစ္ဆသမုပ္ပါယရှုရမှာလဲပရိစ္ဆသမုပ္ပါပဲဒီနိဗ္ဗာန်သဘောကြဖို့ရကောပရိစ္ဆသမုပ္ပါကိုဒီခါလဲရှုပုံမဲ့မဲ့နဲ့တကွဖြတ်ပုံပရိစ္ဆသမုပ္ပါဖြတ်ပုံကြီးပရိစ္ဆသမုပ္ပါပြတ်ပုံကြီးကိုသဘောကြမှဒါလျင်ဘုန်းကြီးတို့ဒကာဓမ္မတွေ နိဗ္ဗာန်လည်းသဘောကျမှန်ပါဘူးနမလို့ရှိရင်နိဗ္ဗာန်နိဗ္ဗာန်လို့အပေါင်းအော်နေခန္ဓာသိနိဗ္ဗာန်ခန္ဓာငြိမ်းနိဗ္ဗာန်လို့အော်ခြင်းတိုင်းအော်မရပါဘူးသဘောကျဘာဖြစ်လို့မရကြုံလို့မေးတဲ့အခါဒီကိုဖြစ်နေတဲ့ပြိဿသမုပ္ပါဒုက္ခသစ္စာကြီးမှကိုကညာနဲ့မှမပိုင်းခြားနိုင်တော့ ဒုက္ခသစ္စာ तू သိသေးရဲ့မသိတော့မသိတဲ့အဝိဇ္ဇာသာလာတယ်သိတဲ့မကလာပါမလာတော့ခေါင်းကအောနေလို့ဘယ်ခါလာရရပါဒါကြောင့်တရားဓမ္မတို့ခမရတဲ့နိဗ္ဗာန်ဆူတောင်းပြီးអော်လို့တော့မရဘူးရိမ့်မကြတကယ်နိဗ္ဗာန်သွားမဲ့အစဉ်ကြီးကိုနိဗ္ဗာန်မသွားတဲ့အစဉ်ကြီးကိုတန်တရားလည်းမဲ့အစဉ်ကြီးဖြတ်နိုင်မှနိဗ္ဗာန်ရောက်မှာမှန်ပါဗျာသဘောကျပါ တန်တရားလည်းမအစဉ်ကိုဖြတ်နိုင်တာနိဗ္ဗာန်ပေါ်လာတာမဖြတ်နိုင်ရင်လက်ပတ်သွားတာတန်တရားလည်းမအစဉ်ကြီးကိုဖြတ်နိုင်မှသာလည်းနိဗ္ဗာန်ပေါ်မယ်ဒီအစဉ်ကြီးမှဖြတ်တတ်တဲ့ညာမလာရင်နိဗ္ဗာန်ဘယ်တော့မှသဘောမကျဘူးပေါ်လို့လည်းမလာဘူးလို့ဆုံးဖြတ်ချက်ချပါတော်တော်ရေးကြည့်တယ်နော်အဲဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်ဆိုတာလောင်စာသိမင်းငိမ့်တာပဲ ဘယ်လိုဆိုကြပါရှင်းပြီနော်30ပုံဆိုတာလောင်စာနဲ့မိတွဲကြီးတာမှားလား30ပုံသားတွေကတော့သောကပရိဒီကလည်းဝန်တယ်ခန္ဓာကြီးခန္ဓာကြီးနဲ့လည်းတွဲမင်းနဲ့ခြင်းနဲ့တွဲနေတယ် 30ဘုံသာဟုသည်ဘယ်လိုနေကြထိုင်ကြပါလိမ့်မတော်လို့မဲလို့ရှင်းဖြင့်လောင်စာနေမိတွဲကြည့်နေတာကမှားသဘောကျ30ဘုံသာဟုသည်လူချမ်းသာမရှိပါဘူးနတ်ချမ်းသာမရှိပါဘူးယမချမ်းသာမရှိပါဘူးလောင်စာနေမိတွဲကြည့်တာရှိတယ်ရှင်းမလားလောင်စာနေမိတွဲကြည့်တာရှိတယ်သားရှိတဲ့လူဟာဒကာရမတို့သားအတွက်ကူးနေတော့ သားအတွက်ဘူးနေတော့ဒီဘူးကကိုယ်ခန္ဓာထဲမှာဘူးတဲ့မီးဟုတ်သားစီသွားမလောင်ဘူးဒီခန္ဓာလောင်လိုက်တာပဲအဲ့တော့လောင်စာနဲ့မိတွဲကြည့်ပဲနေပြန်တယ်ခန္ဓာရှိတဲ့လူကခန္ဓာဘူးဒီခန္ဓာကြီးဘယ်လိုဝေါ့မလဲဘယ်လိုစားမလဲဘယ်လိုရှိရကဘယ်လိုရှိသေးတယ်ဆိုတော့ခန္ဓာရှိတဲ့လူကလည်းခန္ဓာဘူးကတ်တယ်ခန္ဓာနဲ့အဘူးနဲ့ကလည်းတွဲရချင်တပည့်ကြခန္ဓာနဲ့အဘူးနဲ့အောင်အဲသုံးစုံပုံသား ဘယ်လိုများနေကြထိုင်ကြပါလိမ့်မလို့ဆိုတော့လောင်စာနဲ့မိတွဲကြည့်တယ်ရှိနိဗ္ဗာန်ကဘယ်လိုတုံးဆိုတော့လောင်စာသိရင်မိငင်းဒီလိုအပြန်လာမှတ်ရမယ်30ဘုံသားကတော့တပင်ရောက်ရောက်နော်ဘယ်ရောက်ရောက်လောင်စာနဲ့မိတွဲကြည့်တာမှတ်ရှင်းပြီနော်ကဲအခုလိုဝိပဿနာအလုပ်လုပ်ပြီးဒီကလာနေတဲ့ပုဂ္ဂိုလ်ကတော့ လောင်စာသိမ့်ရပါလေအဲမင်းငိမ့်နေမိကစဉ်းစားကြည့်ဟောဒီမက်လာတော့တဏှာဥပါဒံလာသေးရဲ့တဏှာဥပါဒံတစ်ခုမလာတော့ကံလည်းလာနိုင်သေးရဲ့ဒါဖြင့်ဒါမိတွေကသိမ့်သွားဒီဘက်ကလောင်စာဖြစ်တဲ့ချင်းချင်းခန္ဓာတွေပေါ်သေးရဲ့ဒါဖြင့်ဥပါဒနာအလုပ်လုပ်တဲ့ပုဂ္ဂိုလ်မဉ္ဇဏ်အစ်ကိုရတဲ့ပုဂ္ဂိုလ်ကလောင်စာသိမ့်မိငိမ့် 30ပုံသားတွေကဒီဘက်မှာခန္ဓာပေါ်ကြမှာပုဂ္ဂိုလ်တွေကတော့လောင်စာနဲ့မိတွေ့ကြီးတာသွားရမှာရှင်းမလားဒါဖြင့်နိဗ္ဗာန်နဲ့30ပုံသားဘာထူးကြုံဆိုတာလဲယနေ့ဟိုအကိဝဆဘုံနာကိုမပြောမိရှင်းဖို့ကသူ့ကိုရှင်းပြောထားတယ်30ပုံသားတွေအမြဲဖြစ်စဉ်ကဘာပါလဲရှင်းမလားရှင်းပါကြည့် ခမရတို့ခန္ဓာကိုယ်ထဲမှာအိုးလာတယ်တေသောမိကလောင်ချိုက်တာသားရည်တွေတွန့်လိုက်သွားတွေဘာတွေရိုင်ရက်ဟုတ်လားဆံမင်းတွေဘာတွေဖြူဖွေးသိလို့မလားဘူးလားလောင်စားနဲ့မိကတွင်းတေသောယုတ်နဲ့ခုနကပထဝီဓာတ်တွေနဲ့မတွဲဘူးလားအဲလောင်စားနဲ့ထင်းတွဲလောင်စားနဲ့မိကတွဲကြီးဖြင့်ဒါကြောင့်အဲ့ဒီတေသောမိကလောင်လိုက်ကိလေသာမိတွေကပူလိုက်ဆွဲလိုက်တာတွေကထလောင်လိုက်ဒီခန္ဓာပဲထလောင် လောင်တာမလောင်တာခင်ဗျားတို့စဉ်းစားမကြည့်လို့လောင်တဲ့မီးတွေကလို့ရှင်ဖြတ်ဆိုဝန်းနဲ့လောက်မြေကြက်လောက်အောင်တခါကျွဲအတွင်းမှာကိလေသာမီးဒေါသမီးတွေကမြထတောက်လို့မြေမြကြမယ်စမ်းကြည့်ခင်ဗျားတို့မြေရပူထွက်လာတယ်မှန်ပါဗျာလောင်စာနဲ့မီးတွဲနေလို့မှန်ပါဗျာဆူထွက်လာတဲ့မြေကိုသာကြည့်လိုက်မှန်ပါ နွေးမလာဘူးလားနွေးလာတာပဲတချို့များသွေးတွေကိုပူပြီးအန်းလာတာရှိသေးတယ်လောင်ကန်နဲ့မိတွဲပြီးချက်ပြီးတော့တခါတည်းပြင်ပဲအန်ထွက်လာတဲ့သွေးတို့မျက်ရည်တို့ချွေးတို့ဒကာရမတွေဒကာရပူနွေးပြီးမလားဘူးအဲ့ဒါငကူအနေဘယ်လိုနေလို့ပါလိမ့်မလို့အဲလောင်စာနမိတွဲနေတဲ့အတွက်လောင်လိုက်တဲ့အတွက်တဲ့ဒကာရမတွေပြင်မဲ့ထွက်လာတဲ့အမှုရာတွေကြည့်လိုက်လို့ရှိရင်မျက်စိမနာမသားမျက်ရည်ဘူးတွေနဲ့အသားတွေကျိုးလို့ ဒီတိုင်းမလားဘူးလားအဲ30ဘုံသားကြီးဖြစ်ဖြစ်ထွေလမ်းစဉ်သူအမြဲနေတဲ့လောဟာလောင်စာနဲ့မိသွေးရှင်းမလားဒီဥပဒနာလို့လုပ်တဲ့ပုဂ္ဂိုလ်များကြတော့လောင်စာသိရင်မိငိမ့်သဘောကျဘယ်လိုပါလဲ ကြည့်ရှေ့ကဖြစ်ပြဟောဒီနောက်ကနေမဲ့ရှုလိုက်တော့ဒီဘက်ကတဏှာဥပါဒံဆိုတဲ့မိတွေကဘယ်နဲ့နေဒီဘက်ကခန္ဓာထင်းတွေကလာသေးရဲ့မလားတော့နှခုစလုံးမသိဘူးလားဒါပြန်လောင်စာနဲ့လောင်စာသိမ့်ပြီဟောဒီမိငိမ့်တယ်မိငိမ့်ရဲ့လောင်စာသိမ့်အတူတူပဲဒါကဘုရားရဟန္တာများနိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်ဤအသွားကဒကာရမတို့လောင်စာသိမ့်ရဲ့မိငိမ့်တာပဲရှင်းမလား 30ပုံခန္ဓာဆက်တဲ့ပုဂ္ဂိုလ်တွေအသွားကြည့်လိုက်တော့လောင်စာနဲ့မိတွဲကြည့်ပြီကနိဗ္ဗာန်နဲ့ခန္ဓာနဲ့ခြားနာပုံရှင်းရပါလားဒါဖြင့်ဒီဇာတ်ခုဒီမက်ဝင်လိုက်ရင်ဇတ်တစ်မျိုးခင်းတကောင်းရေမက်ဝင်ရင်ဇတ်တစ်မျိုးခင်းမက်ဝင်လိုက်ရင်လောင်စာသိမ်းရင်မိငိမ့်မက်ဝင်လို့ရှိရင်လောင်စာနဲ့မိတွဲကြည့်လှဲ့သွားတာပဲလောင်စာနဲ့မိတွဲကြည့်လှဲ့သွားတာပဲ ရှင်းမလားအဲ့တော့ဩနိဗ္ဗာန်ဆိုတာအလုံးနဲ့သွားရတာပါလားဘယ်လိုဆုံးဖြတ်ချက်ချကြနိဗ္ဗာန်ဆိုတာဒကာရမတော့အလုံးနဲ့သွားရတာကြီးပဲဆုံးဖြတ်ချက်ချပါကြည့်အလုံးမဝင်တာနဲ့ဝင်တာနဲ့တကယ်ကျွဲဒီပုံစံပြထားတော့သာကြည့်တော့မဝင်လိုက်တဲ့အခါကျတော့ဒီဘက်ကမီးရသိမ့်ရဟုတ်လားချင်းကုန်တယ်မကုန်ဘူးလားဒီဘက်ကကိလေသာမီးတွေရောကုန်တာပဲဒီဘက်ကချင်းတွေရော ဒါအလုံးနဲ့ဒီကဖြတ်လိုက်လို့အလုံးမပါတဲ့ပုဂ္ဂိုလ်ကသူအဘောင်းအော်ပြီးဒီကလာတောင်းများတော့လေရပါမရပါဘူးဗျာဒီပြီမိမိပြိဿသမုပ္ပါကိုမိမိညာနဲ့ဖြတ်ရဆရာသမားရှိကနေယူပြီးကလျာဏမိတ်တရှိကနေယူပြီးတကားဟုတ်ဖြတ်ရမှာမဟုတ်လားမှန်ပါပါဘုရားသောတပရိမေရာချင်းအကြောင်းကကလျာဏ မိတ်တဲ့ပေါအောင်ဟာအရင်ကိုဗျတရားနာရမယ်ဆိုတော့ဒီတရားနာပြီဒီလိုမှမကြန့်လို့ရှိရင်ဓမ္မနုဓမ္မပฏิပတ်တိနဲ့မကြန့်လိုက်လို့ရှိရင်ဘယ်မှာသာလဲခန္ဓာရှင်တိုင်းလျှောက်မှာပေါ့ခင်တယ်ဒီအတန်ကြားတယ်ဟောနတ်သားလေးနတ်သားလေးငါမသွားမဖို့ရင်ဘယ်နဲ့လုံးမလဲဆိုပြီးကာယကံမရှိကံနဲ့လာသေတိချမ်းမနဲ့ဇာတိဇရာမရဏဆိုတဲ့ခန္ဓာတွေပေါ်တာမပေါ်ဘူးလားဒါကသူ့လမ်းစဉ်နိုင်သွားတော့ဒီဟိုဘက်ခန္ဓာထဲမှာလည်းတခါ ဇတိတရလောဘဒေါသမိထပြီးမပေါ်ဘူးလားဟောတော့ဒီဘဝမှာလဲလောင်စာနဲ့မိတွေ့ကြီးသိသွားတာပဲဘုရားကျတော့လောင်စာနဲ့မိတွေ့ကြီးပဲပေါ်လာတယ်သဘောကျဒါသုံးရဘုံသားရဲ့ဖြစ်စဉ်ရှင်းကြဒါဖြင့်ဝိပဿနာယောဂီပုဂ္ဂိုလ်တွေခྱི་ပေါက်တဲ့ယောဂီပုဂ္ဂိုလ်တွေဖြစ်စဉ်ကတော့လောင်စာသိရင်မိငိမ့်တယ်ဘယ်လိုမှတ်ကြလဲဒါဖြင့် ဒကာသေးဒကာအောင်ဒကာကျွယ်တို့ကလေးလေးနဲ့နဲ့စဉ်းစားလိုက်တော့ဩအလုတ်ပေါ်မှာသေသေးချာချာမိတာပဲနိဗ္ဗာန်ရောက်မှုနိဗ္ဗာန်ရောက်မှုကဘယ်နဲ့လဲအလုံးမပါရင်ဘယ်နဲ့ဆိုကြမရဘူးလို့ဧကံသာဆုံးပြရချာမက်ကမှရှိကဒုက္ခသစ္စာမပိုင်းဆိုင်ရကုန်မရဘူးမက်ကရှိကဟိုပိုင်းခြားမှဒီကရမဉဏ်ကဖြစ်မယ်မဉဏ်ကဖြစ်မှကျွန်တော်ဥပါဒံကချုပ်တယ် သနာဥပါဒံချုပ်တော့မှဟိုဘက်လာတန်ဇာတိဇရာမရဏကအကုန်ချုပ်မယ်ဆိုတော့ဩမဲ့လို့ပေါ်မှာအကုန်မိတာပါလားဆိုတော့ရှင်းရှင်းလင်းလင်းပြပြသားသားပေါ်လာတယ်မပေါ်လာဘူးလားကဲဒါဖြင့်အခုတရားဓမ္မတွေမှာဘယ်လိုများနေကြရသလဲလို့မေးတဲ့အခါကျတော့လမ်းသွားလဲလမ်းမှုပြီးနေတာလမ်းသွားလဲဒါကြလမ်းမှာပဲတာရည်တွေ့လိုက်သားမှုလမ်းမှာလောင်း သမီးရေးတွေ့လိုက်ရင်ခန္ဓာရေးတွေ့လိုက်ရင်အဲ့ဒါခန္ဓာတွေကထထတောင်းနေတာပဲသူများတွေ့ပေတယ်မိလားငါကအတွေ့အကြည့်ပါလာတာလားဟိုမနဲ့မဖြတ်သေးဘာနဲ့မှာပဲသဘောပါကြကဲတော့ဖြင့်ဒကာဓမ္မတွေမနဲ့ဖြတ်လိုက်ပါဆိုတော့ဖြတ်တဲ့အချိန်တရင်ကနိဗ္ဗာန်ရတယ်ဖြတ်တဲ့အချိန်မှာနောက်ကကိလေသာမိကလည်းငြိမ့်နေနောက်ခန္ဓာအချက်ကလည်းခဏပြတ်ထွက်မမဟုတ်သေးတာတော့ ဝိပဿနာမိုက်တောင်တရင်ကနိဗ္ဗာန်ရတယ်ဆိုတော့တခါတည်းခန္ဓာအလေးဒီကိလေသာငြိမ်းတော့ခန္ဓာအလေးပဲနောက်လာမဲ့ခန္ဓာပြတ်ထုတ်ပြတ်ပါဘူးဗျာမပြတ်ဘူးလားအဲ့တော့တရင်ကနိဗ္ဗာန်လေးရလိုက်တာနဲ့တောင်မှဒကာဓမ္မတို့မတွေးတော့ပါဘူးဆိုတဲ့တလုံးနဲ့ပဲအများကြီးသက်သာပါမသက်သာဘူးလားကဲကျေနည်းနည်းတွေးနည်းနည်းလောင်တာပဲအလားစားတွေးရင်အကြီးစားတွေးလိုက်ပြီအဲ့တော့ဒကာဓမ္မတို့ ဒါကမက်မဝင်သေးတဲ့ကာလပတ်လုံးဖြင့်လောင်နေမျိုးမျိုးနဲ့လောင်နေရမှာပဲဆိုတာပဲမှတ်ဖို့ပါပဲရှင်းမလားကောင်းပြီဒါဖြင့်ဒကာရမတို့ဘုံနာပဲပြန်လှည့်ကြပါစို့ဘုံနာတဲ့မင်းကဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားသလုံးလို့မေးတော့ငါလည်းဖြေဖို့မလိုဘူးလို့ပြောတယ် မသွားပဲနေသလားဆိုပြန်လဲဖြေဖို့မလို့ तू ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့မေးတော့ပုဂ္ဂိုလ်ဖြစ်နေသွားတယ်လို့မင်းနေတော့ဒကာဓမ္မတွေပဲနားတော်ကြည့်ပါနိဗ္ဗာန်မှာပုဂ္ဂိုလ်ရှိရဲ့မရှိပါဘူးဗျာလောင်စာသိရင်မင်းကြီးတာပဲရှိတယ်နိဗ္ဗာန်ဆိုတာဘာရောအဲ့တော့ तू ဒီပုဂ္ဂိုလ်ဘယ်သွားတော့ဆိုတော့မခက်ဘူးလားသူကဒီပုဂ္ဂိုလ်ဒီကားပဲဆိုလို့ရှိရင်ဘယ်သွားပြီးဒီကားလာနေပါလိမ့်မလို့ဆိုတော့ယုံနိုင်ရှိသေးတဲ့အဓိပ္ပာယ်ရောက် ပုဂ္ဂိုလ်တ attva ရှိတယ်ဆိုတော့ तू ဒိဋ္ဌိပြုတ်ပြီးမေးတာလားမပြုတ်ဖဲနဲ့မေးတာဒါကမပြုတ်ဖဲမပြုတ်တဲ့ပုဂ္ဂိုလ်နိဗ္ဗာန်သဘောမကျဘူးဆိုတာကိုရှင်းတတ်ပါဒါဖြင့်နိဗ္ဗာန်လို့ခြင်းဒိဋ္ဌိရင်ဖြုံသဘောကျနိဗ္ဗာန်လို့ခြင်းပါလို့อ่ะဒိဋ္ဌိရင်ဖြုံမှသာလင်ဖြစ်ပြမြင်မှသာလင်ဖြစ်ပြမြင်ဒိဋ္ဌိပြုတ်တာဖြစ်ပြမြင်ဒုက္ခသစ္စာပဲဆိုတော့သိလာတာပဲ အဲ့ဒီဒုက္ခသစ္စာကိုသိတဲ့မဉဏ်နဲ့လာမသာလဲဥပါဒံကချုပ်ဥပါဒံချုပ်မှာဒကာဓမ္မတွေဟိုဘက်လာတန်းဖြစ်တဲ့ခန္ဓာတွေသတ်သိမ်းအဲ့တော့ခန္ဓာသိမ်းမင်းကြီးလွားတာကြီးကိုပုံနာကဥပါဒံပြုတ်တဲ့ပုဂ္ဂိုလ်ဘယ်သွားသရုံးဆိုတော့ခန္ဓာသိမ်းမင်းကြီးလည်းပြောလို့သူနားလည်းမှာမဟုတ်ပဲလဲပါမလားသူကဒိဋ္ဌိကိုပြုတ်ကြလားမပြုတ်သေးတော့ဘူးသူနိဗ္ဗာန်သဘောကျတယ် ဒါဖြင့်တရားဓမ္မမြို့ရဲရတယ်မှာတောင်းနေတဲ့နိဗ္ဗာန်ဒိဋ္ဌိမပြုတ်ပဲနဲ့ငါသိလို့ရှိရင်ငါနိဗ္ဗာန်ရောက်အောင်ငါကျူးစားမှပဲဆိုတော့ငါကငါရောက်မှပဲလို့ထင်နေတဲ့ပုဂ္ဂိုလ်ဖြင့်ရောက်ကိုမရောက်ဘူးဒိဋ္ဌိနဲ့ဖြင့်သဘောကျဒါဖြင့်ဒိဋ္ဌိပြုတ်အောင်လုပ်နေနိဗ္ဗာန်ရောက်ရပါလိမ့်စုပတောင်းနဲ့ပြုတ်အောင်တာလုပ်နေပြုတ်အောင်လို့ဆိုတော့ဝေဒနာပေါ်လာတယ်အောင့်တဲ့ဝေဒနာပဲအဲဆက်ကြည့်ဆက်ကြည့်ဖြစ်ပြပဲအဲဖြစ်ပြဖြင့်ဒုက္ခသစ္စာပဲ အဲဒီလိုသာကြည့်နေလို့ရှင်ဒိဋ္ဌိကပြုတ်နေတာပြုတ်တော့ကြည့်တာကမဲ့ဖြစ်ပြီးဒီကလည်းတော့ဒီမက်ကပဲတဏှာဥပါဒံဖြုတ်ပေးလိုက်တာဖြုတ်ပေးလိုက်တော့နောက်ခန္ဓာလာသေးရဲ့မလားတော့ဒီမဲ့အလုပ်ကိုလုပ်နေတဲ့ပုဂ္ဂိုလ်ဟာဘယ်များသွားမှာပါလဲအိုဒုက္ခသိမ့်မှာပေါ့ဒါပဲဖြေရမယ်လောင်စာသိမင်းငိမ့်မှာပေါ့တခြားဘာဖြေရရှိသေးတယ်သဘောပါဒါကခုလိုဆရာကောင်းသမားကောင်းနဲ့ ဒကာကျွဲအမတန်တွေ့ကြုံပါဒီအိဗေကဒကာအုံတို့ရရှင်းပါတော့ဒီတိုင်းနိဗ္ဗာန်ရောက်လိမ့်မယ်ဆိုတဲ့သွားတွေများနေတော့ဝေးပါသေးရဲ့ဘယ်နည်းနဲ့မှအကြောင်းကျုပ်ကိုမဆက်ဘူးဆက်ပါမလားမဆက်ဘူးတဲ့ယခုတော့ကြည်စံပရိစ္ဆေသမုပ္ပါကိုနားလည်မှဒိဋ္ဌိပြုတ်လို့ နိဗ္ဗာန်နိဗ္ဗာန်သဘောကျသွားပရိစ္ဆေသမုပ္ပါနားမလဲတဲ့ပုဂ္ဂိုလ်ကဒိဋ္ဌိကပြုတ်ကြလားမပြုတ်တော့နိဗ္ဗာန်သဘောကျပါအဲအဲ့ဒီဝိဇ္ဇဘုံနာကကြည့်ပြီတော့ဥပါဒံပြုတ်တဲ့ဘုရားကဒီကွာရုပ်တို့ဤဖြစ်ပျက်ကိုရှုနေတဲ့ပုဂ္ဂိုလ်ကတဏှာဥပါတဏှာမာနဒိဋ္ဌိပြုတ်ပြီးဥပါဒံချုပ်ပါတယ်ဆိုတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့မေးတာလဲ ဒါဘယ်နဲ့ကြောင့်ဒီမေးထွက်လာတယ်ဆိုတာကောဒကာဓမ္မတွေသဘောကျဘယ်နဲ့ကြောင့်ထွက်လာခိုင်းခမရလည်းဒိဋ္ဌိမပြုတ်ခင်ကလိုချင်တဲ့နိဗ္ဗာန်ကပြန်မရရောမှန်ပဲရကိုမရဘူးသဘောကျမိဘရိုးရဘူးဗျဒိဋ္ဌိလည်းမပြုတ်ဘူးအဲ့တော့ငါကနိဗ္ဗာန်ရောက်ချင်တော့တာပဲဆိုမရောက်ပါဘူးနိဗ္ဗာန်ကငါဓမ္မလက်ခံတာမှမဟုတ်ပဲဟုတ်ကဲ့နင်တို့သားတွေသမီးတွေနဲ့နေကုန်မနေခြင်းငါနိဗ္ဗာန်သာသွားကျင်တာပဲ အစရှိတယ်စိတ်ပြက်လို့ညီးတာဒိဋ္ဌိပြုတ်တာမဟုတ်ဘူးရှင်းမလားခိုင်းတာဖြင့်နိဗ္ဗာန်လိုချင်ပြိဿသမုပ္ပါသဘောကျရမှန်ပါဘူးဒါကောင်ဘာသဘောကျသဘောကျလားစက္ခန်းကိုလည်းသဘောကျပြက်ခန်းကိုလည်းအဲစက္ခန်းသဘောကျတော့ဒုက္ခသစ္စာသိပြက်ခန်းသဘောကျတဲ့ခါကျတော့မဂ္ဂသစ္စာနဲ့နိရောဓသစ္စာသိသဘောကျ ရှက်ခန်းသဘောသားဒီရှက်ခန်းကိုသဘောကျတဲ့ပုဂ္ဂိုလ်များကတော့ဩဒုက္ခနဲ့သမှုရိယကလောကကြီးတန်းနေတာကိုဆက်နေတာကိုပြခန်းသဘောကျတဲ့ပုဂ္ဂိုလ်ကမက္ကနဲ့နိရောဓသဘောကျဒါသေးချာမှတ်ပါကြ point နှစ်ခုပဲဆိုတာသေးချာမှတ်ပါရှက်ခန်းသဘောကျတဲ့ပုဂ္ဂိုလ်ကဒုက္ခနဲ့သမှုရိယကလောကကြီးတန်းနေတယ်ဆိုတော့လောင်စာနဲ့မိတာတွဲသဘောကျပြခန်းသဘောကျတဲ့ပုဂ္ဂိုလ်ကမက္ကနဲ့နိရောဓကိုသူသဘောကျတယ် ရှင်းမလားဒါကအတော်ခဲတဲ့စကားလို့မှတ်စမ်းပါလွယ်ကိုမလွယ်ဘူးဒီဥစ္စာစက္ကန့်ကိုသဘောစက္ကန့်ကိုညာနဲ့သဘောကြပြီးနေတဲ့ပုဂ္ဂိုလ်ကဘာမြင်နေတာတုံးလို့မေးရင်ဩဒုက္ခသစ္စာနဲ့သမုဒယသစ္စာကလောကကြီးတွေရှိတယ်ဆိုတာသိသွားသဘောကြပြက်ခန်းကိုသဘောကြတဲ့ပုဂ္ဂိုလ်ကလောကကြီးထဲမှာဩမဂ္ဂသစ္စာလုံးမှာနိရောဓသစ္စာမျက်မှောက်ပြီးမှာကိုဆိုတာသိရှင်းမလား ဒကာကျော်ဘလောက်ရေးကြည့်လို့အမတန်ရေးဒါဖြင့်ဒီပရိစ္ဆေသမုပ္ပါမပါဘဲနဲ့ဟောပြောဆရာလုပ်ပြီးတော့မင်းနိဗ္ဗာန်ရောက်ပါလိမ့်မယ်ဆိုတာဒကာအောင်မယုံနဲ့လို့ဟုတ်ကုန်ဟုတ်ဟုတ်နိုင်မှာမဟုတ်နိုင်ဘူးတဲ့သူဟာတစင်ညာဆူတော်သဘောနဲ့ပြောနေမှာပဲတနည်းနာတဲ့ပုဂ္ဂိုလ်ကလည်းအကြောင်းကျုပ်မဆက်ဖဲနဲ့သဘောကျနေတဲ့နိဗ္ဗာန်ဖြစ်ရမှာ အကြောင်းပြုမဆက်ဘဲနဲ့ပြောတဲ့စကားမျိုးကြတော့ခမည်းတော်လည်းနားထောင်လို့ဖြစ်ကြရတယ်မဖြစ်ပါဘူးမင်းဟာကွာအစအဆုံးမညီလိုက်တာမင်းဟာအယူပြောကြည့်ပဲမဆိုရဘူးလားအဲဆိုရမှာပဲသူကဆိုရမှာပဲတဲ့အဲ့တော့ခမည်းတော်ရှေးကမှတ်သားပြီးထားတဲ့အထိပ္ပယ်တွေကတော့အတော်ကြောက်စရာကောင်းတယ်ပရိစ္ဆေတော့ယနေ့အခုနှလုံးနဲ့ပြောတဲ့အရေးဟာသမင်ညာအရေးမဟုတ်ပါဘူးအမတန်အရေးကြီးပါတယ်ဆိုတော့မှတ်လိုက်သမ်းပါ ပရိစ္ဆေသမုပ္ပါကြီးကိုခန္ဓာဖြစ်စဉ်ကိုသဘောကျလို့ရှိရင်ဖြင့်သမုဒိယသစ္စာနဲ့ဒုက္ခသစ္စာသူသိပြီပရိစ္ဆေသမုပ္ပါဖြစ်ကြောင်းကြီးသိနေရင်ဘာသိတာသဘောကျပြီနော်အဲပရိစ္ဆေသမုပ္ပါဖြတ်ကြောင်းအလုပ်ကိုလုပ်ဖို့ရသိတဲ့ပုဂ္ဂိုလ်များကြတယ်တော့မေဃသစ္စာနဲ့နိရောဓသစ္စာနိဗ္ဗာန်သေချာသဘောကျတယ်ဒါမပါလို့ရှိရင်ဖြင့် ဒီပရိစ္ဆေသမုပ္ပါကြီးရကလောကကြီးမှာသူနဲ့ပဲတန်တရားလဲရမှာတန်တရားဖြတ်ခြင်းလဲသူ့ဖြတ်ရမယ်ဆိုတော့သူဟာဩဘ ਹੁ ကနေတဲ့ပရိစ္ဆေသမုပ္ပါခန္ဓာကြီးပါလားဆိုတော့ပေါ်လာတန်တရားလဲခြင်းလဲသူ့မဖြတ်ပဲထားရမှာပဲတန်တရားပြတ်ခြင်းတော့လဲသူ့ဖြတ်ရမှာပဲဆိုတော့သူဟာဘ ਹੁ ဌာနကနေပြီးကောင်းဆိုးနှစ်ခုကိုမှုထမ်းတယ် ကောင်းဆုံးတစ်ခုကိုအဲ့ဒါဖြင့်ပရိစ္ဆာသမုပ္ပါကိုသဘောမကျလို့ရှိရင်ဖြင့်ဒကာဓမ္မတို့တဲ့သုံးညတဖြစ်တဲ့တရားကိုလည်းသဘောမကျပါဘူးသုံးညတဆိုတဲ့ခြေပိုင်းကအခုကလေးငိုလို့ကြားတဲ့စိတ်ကလေးဖြစ်တယ်ဆိုတော့ပုဂ္ဂိုလ်တ attva ဟုတ်သေးရဲ့အဲ့ဒါသုံးညတပုဂ္ဂိုလ်တ attva မှာစိတ်နေတယ် ဒီဘက်ကနနာဥပါဒံချုပ်တယ်မောဝင်လိုက်တဲ့အခါမချုပ်ဘူးလားအင်းတဏှာဥပါဒံချုပ်တယ်ဆိုတော့တဏှာဥပါဒံနေငါငါဥစ္စာမှအဖြစ်မှလွတ်မတော်ဘူးလားတဏှာဥပါဒံသိနေတဏှာတဏှာပဲဥပါဒံဥပါဒံမှငါငါကောင်းစားတာမပါတော့ပါဘူးငါလိုချင်တာမပါတော့ပါဘူးငါဆောလန်းတာပါသေးရလားတခါတော့ပုံညတဖြစ်သွားတယ်ငါငါဥစ္စာမှစိတ်သုံးသွားတယ်အဲပဋိစ္စသမုပ္ပါသဘောမကျတဲ့ပုဂ္ဂိုလ်သုံညတဆိုတဲ့ဓမ္မတွေကိုသဘောမကျတဲ့အတွက်သုံညတနိဗ္ဗာန်လည်းသူသဘောကျမှာမဟုတ် သုံးညတတရားမှသဘောမကျမနဲ့သုံးညတနိဗ္ဗာန် तू ဘယ်လိုလုပ်သဘောကျတခါကျွပေါ်လားအမတန်အရေးကြီးတဲ့ဖြစ်ပါလားဒါဖြင့်ဒကာဓမ္မတို့ခမည်းတော်ကပဲအဖြေထွက်ဖို့လိုတော့တယ်ပုံနာကတော့ဖြင့်ဒိဋ္ဌိမပြုတ်တဲ့ပုံနာကမဲလို့ဒကာကျွဒကာအောင်လို့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားသလဲခမည်းတော်ပဲ တခါလဲစဉ်းစားကြည့်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်လို့ဆိုတော့ဘုရားဘယ်နဲ့လို့ဖြေမှာတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်လို့ဆိုတော့ပုဂ္ဂိုလ်ရှိနေတယ်လို့ရှိရင်ဖြင့်ပုဂ္ဂိုလ်ပြည့်နေလို့ရှိရင်ဖြင့်ဘယ်သွားတယ်လို့ဖြေကြမရှိဘူးလောကကြီးတဲ့ပုဂ္ဂိုလ်မှရှာမလို့တာပုဂ္ဂိုလ်နဲ့မဲတယ်ဘယ်သွားတယ်လို့ဆိုတဲ့အဖြေဟာနောက်ထပ်ဖြေထွက်ဖို့အတော်ခဲရင်လေရှင်းပြီနော်ဒါနဲ့ဘုံနာကပြောလိုက် ရှင်ဗျာတပည့်တော်မေးတာတွေတလုံးမှလေးပြည့်စလုံးမဖြေတဲ့တပည့်တော်တော့ညံလက်တုံးပါပြီတူဝဲတဲ့ဖြစ်သူလည်းရောက်ပါပြီငါကပြောခဲ့ဆိုခဲ့တာအမတန်တပည့်ရတို့ချင်းညိုလေးစားပြီးလာခဲ့တာယခုခါမှာဖြင့်ကံတုံးညံတုံးဖြစ်ပြီးဒီကာလတူဝဲတဲ့ဖြစ်ရောက်ပါပြီလို့ဆိုတော့ဘုရားသခင်ကိုလုံးရဘုံနာတဲ့မင်းသမင်းညဆရာနဲ့သမင်းညအဲအယူနဲ့ဖြင့်ဒီဟာကိုနားလည်မှာမဟုတ် ပရိစ္ဆေဒီဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားဆုံးဆိုတဲ့အမေကသဘောကျမှာမဟုတ်ဘူးတမင်းညဆရာကိုယ်ပဲလို့တမင်းညဆရာနဲ့ဆင်မမရပါဘူးတဲ့တမင်းညညာနဲ့လည်းမရကိုယ့်ဟာကိုယ်ကြံလို့လည်းမရဘူးကွာသဘောကျပရိစ္ဆေသမုပ္ပါနားလဲတဲ့ဆရာနဲ့သစ္စာနားလဲတဲ့ဆရာကပ်ပြီးတော့မမေးမှရတယ်မမရကုန်မရဘူးခဲနိဗ္ဗာန်အကြောင်းဘယ်လောက်ခက်တယ်ပရိစ္ဆေသမုပ္ပါနဲ့သစ္စာနားလဲတဲ့ ပုဂ္ဂိုလ်စီမှာမင်းသေးသေးချာချာလှုပ်ပြီးလုံနေနေကယူမှနားလည်မှာတယ်။ဒါမှမင်းနားမလဲဘူးတဲ့။ပရိစ္ဆေသမုပ္ပါချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတာအဲ့ဒီကြတော့ရှင်းလိုက်မယ်။သဘောပါလား။ဒါမေဇိမပါဏာရပါဠိတော်အေကိဝဆသုံးကိုတော်တိုင်ဟောတာလို့မှတ်ပါကိုတော်နဲ့ဒီဒိဋ္ဌိဘုံသားနဲ့အမေးဖြေလို့တာရှင်းမလားဒါဖြင့်တခါကျွဲနိဗ္ဗာန်တော်တော်လူသဘောကျနေမှာ မကြနိုင်ဘူးတဲ့မကြနိုင်ဘူးဆိုတော့ဘယ်လိုပုဂ္ဂိုလ်မှကြမလို့ဆိုတော့ဒုက္ခသစ္စာသိထားတဲ့ပုဂ္ဂိုလ်ပရိစ္ဆေသမုပ္ပါဒ်ကြီးကိုအော်ခန္ဓာကြီးကပရိစ္ဆေသမုပ္ပါဒ်တန်ကြီးကိုလို့သိထားတဲ့ပုဂ္ဂိုလ်၎င်းပရိစ္ဆေသမုပ္ပါဒ်ကိုဖြန့်ဖြန့်နေသိတဲ့ပုဂ္ဂိုလ်မှနိဗ္ဗာန်သဘောကျဒီပြင်လူဝင်ပြီးသဘောကျလိမ့်မယ်လို့ဥပအောင်တို့ကအယူမရှိလိုက်နဲ့သဘောကျ ဘယ်လိုပုဂ္ဂိုလ်မှနိဗ္ဗာန်သဘောကျမယ်ဆိုတာသစ္စာနားလည်တဲ့ပုဂ္ဂိုလ်သဘောကျမယ်ပရိစ္ဆေသမုပ္ပါဖြတ်နည်းကိုနားလည်တဲ့ပုဂ္ဂိုလ်ဖြင့်ပရိစ္ဆေသမုပ္ပါဖြစ်စဉ်ကိုဟောတာခန္ဓာကြီးအစဉ်ဟာဒီလိုကိုလို့သဘောကျနေတဲ့ဒုက္ခသမုဒယနားလည်တဲ့ပုဂ္ဂိုလ်လဲသူနိဗ္ဗာန်သဘောကျဒုက္ခသမုဒယနားလည်တဲ့ပုဂ္ဂိုလ်ဒုက္ခသမုဒယချုပ်ချင်တာလူလာတော့မှာဘူးမလာပဲဘူးလားအဲ့တော့သစ္စာနားလည်တဲ့ပုဂ္ဂိုလ်နဲ့ပရိစ္ဆေသမုပ္ပါနားလည်တဲ့ပုဂ္ဂိုလ်မင်းရှာဘူးกว่าဘုံနာရ ဓမ္မမင်းနိဗ္ဗာန်သဘောကျတယ်ဓမ္မပရိဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတဲ့ဆရာမင်းသဘောကျမယ်ဆိုတော့ဒီဟာဘလို့အရေးကြီးတဲ့စကားလဲဘာနားလည်မှတယ်တော့ပရိစ္ဆေသမုပ္ပါဒနဲ့သစ္စာနားမလည်ခဲ့တော့ရှုစရာကလည်းသစ္စာလို့နားလည်ရမှာဘူးပရိစ္ဆေသမုပ္ပါဒကလည်းပြတ်တာသိရမယ်ဆက်တာကိုလည်းသိရဒီကဲတော့မှမသိတဲ့ပုဂ္ဂိုလ်ဖြင့်အဲရေစုံတိုင်းမျောနေတဲ့ပုဂ္ဂိုလ်ဖြင့် ကျွမ်းလည်းမသိပါဘူးကမ်းလည်းမသိပါဘူးရေစုံတိုင်းတနာစုံတဲ့အတိုင်းစုံလုံးကတင်တာလွှတ်လိုက်စမ်းပါဘယ်နေရာဘာတွေ့ကြတုံးမေးရင်မနဲ့ပြောအဘယ်နေရာကြမင်းရမှာတော့မေးရင်ကိုကျုပ်မှရလမ်းမရှိဘူးပြောရုံပဲမျောတာကလည်းတဏှာရေကမျောနေတယ်ကိုကလည်းစုံလုံးကတဏှာရေထဲမှာစုံလုံးကမျောနေလို့ရှိရင်ဒကာရမတို့သူ့ကိုမင်းဘာတွေ့ကြတုံးမေးလဲဘယ်နဲ့မှဖြေတတ်မှာမဟုတ် ဘယ်မှန်းကျင်နဲ့ဒါဒီလမ်းသွားနေတာတော့မေးရင်တော့ဘယ်မှန်းကျင်မှမပါဘူးဖြေရမှာရောက်တွေ့ရပြန်ရောက်ရခံရင်ပဲဆိုတာပဲသူဖြေထုတ်မှာတခြားဘာထွက်ကြရှိသေးလဲရောက်တဲ့နေရာခလုတ်တွေ့လို့ရှိခလုတ်တဲ့ခလုတ်တဲ့ကျုပ်ခံရင်ပဲဗျတဏှာကြီးကလည်းမျောတယ်ကျုပ်ကလည်းဇုံလုံးကရှောင်နိုင်တဲ့သတ္တိမရှိဘူးဟုတ်လားတဏှာကြီးကလည်းကြမ်းလိုက်တယ်လုံးလုံးပြောတာကတဏှာကြီးကြမ်းကလည်းတတ္တဝါတွေမျောချနေတာတဏှာကြီးကြမ်းကမျောတာတခါတည်းများ အထက်ကနေများအောက်များအဝိသိကြောင့်များမျှောချိုက်အဲအဝိသိကနေများဓာပြေပြမပေကြောင့်များမျှောချိုက်တယ်တဏှာရေကကြမ်းလိုက်တဲ့ဖြစ်ခြင်းမပြောပါနဲ့မြန်လိုက်တဲ့ဖြစ်ခြင်းကလည်းတဏှာရေကမျှောလိုက်တဲ့ဟောစုတိဟောပရိသေတွေဆိုရောက်ပြီခင်ဗျားတို့အခုရေကတဏှာရေမိုင်30သွားဖို့မရှိပါဘူးမရှိပါဘူးတဲ့သူကတော့ပင် သုတိနဲ့ပရိသေတွေအခြားမရှိအောင်ကိုပို့ချိုက်အဲ့ဒါတဏှာရေကမျှောချိုက်အဲ့ဒီမျောတဲ့ဒီလောက်မြန်နေတဲ့တန်ဇုံလုံးကဘယ်အကြည့်ဆောင်မှာတော့ ရည်သေးကမြန်တဲ့အထက်မှာလမ်းမှာခလုတ်တွေကျင်းနေကစင်းနေနဲ့ဇုံလုံးကကတော့မြန်တဲ့အထက်မှာပြင်ရှောင်းကျိန်တောင်ရမရဘူးတိုက်ပြီးဘလဝါကျဲပြီးဒီကလာကိုကျိုးနဲ့သေုံငါများတာသဘောကျအဲ့ဒါလောကကြီးထဲမှာငါတို့ဘယ်လိုနောက်တုန်းကနေခဲ့ရပါလိမ့်လို့တဏှာရည်အမျောမြန်တဲ့အထက်မှာဇုံလုံးကဖြစ်ခြင်းသလိုဖြစ်နေတယ်လို့အဖြေသာထွက်မှန်ပါ တပြန်ပါရှိသေးတယ်တဏှာရဲ့ပြောကဘယ်လောက်မြန်နော်ဉာဏ်ဆိုသုတိပြီးပြိတ္တိလာတာသူမျောလိုက်တာသုတိနဲ့ပြိတ္တိအနန္တရပြေကျော်ချားမရှိမှုကိုခြေပြုတယ်ဆိုသုတိပြီးပါလာမှာတော့ဟောသုတိဟောနတ်ပြိတ္တိဟောမြမပြိတ္တိဟောဝီစီပြိတ္တိတကောင်ဘုရုချားသေးဘယ်လောက်မြန်ဒီတဏှာမျောချိုက်တဏှာဥပါဒံကမျောချိုက်တယ်ဘယ်လောက်မြန်တော့ကဲဒကာဓမ္မတွေဒီရှားဓမ္မကုသဇင်အကန်းက ပါသွားတာမပါဘူးလားဘုရဇံကံကဒီကြားထဲမှာရှိတဲ့ခလုတ်တွေကျင်းတွေသုတိတွေဟောဇာတိတွေအမျိုးမျိုးဝေါကောင်းတွေတွေ့မှတွေ့ရတဲ့ဒုက္ခတွေအဲသူ့မှာရှောင်းနိုင်တိမ့်နိုင်တယ်ပါသေးတယ်အကုန်ခံအကုန်ခံတွေ့သေးဒုက္ခဟူသည်သူဟာကြီးမှာတပည့်ရတော့သံဃာလည်းဘယ်လိုနေရတော့အိုရေကြီးကသံတဲ့အဲထဲမှာဇုံလုံးကမျောတော့ဘာဖြစ်တယ်လို့ကိုမပြောတတ်ဘူးဖေ ဒါပဲဖြေုံမဲ့မျောတာကတဏှာရေကအမျောအမှန်တန်တယ်လို့မှတ်လိုက်တဏှာရေတဲ့မျောနေတဲ့ပုဂ္ဂိုလ်ဆုံးလုံးကသဘောကျဘာလမ်းမှာမင်းဒီကားလို့ဆိုရင်ဘာတွေများတို့မပြောရပါဘူးဗျာတွေ့တဲ့ဒုက္ခဖြစ်ဖြစ်ရေတွက်နိုင်ဘူးဒါပဲဖြေုံမဲ့ရှိသဘောကျဟုတ်လား gain တာဖြင့်ဘုံနာကိုခရရအကိဝိဆဘုံနာပါ သူဖြင့်ညံတုံးပါပြီတဲ့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့မေးတာမရတာနဲ့ပေါ့ဗျာမင်းဘာရမလဲသမင်းညဆရာသမင်းညညာနဲ့မရဘူးกว่าတဲ့အင်မတန်ပညာရှိတဲ့ပုဂ္ဂိုလ်ပရိစ္ဆေသမုပ္ပါဒ်နဲ့သစ္စာနားလည်တဲ့ပုဂ္ဂိုလ်မင်းစိတ်ကကိုယ်ကိုယ်အောင်ဓမ္မရဓမ္မနိဗ္ဗာန်သဘောကျနမောရင်ဖြင့်အဲ့တော့ဘလောက်ဆရာသမားရေးကြည့်တယ်ဆိုတာတကကျွတ်ပေါ်ပါလားဒီတိုင်းနမောလို့ရှိရင်ခင်ဗျားတို့ရိုးရအတိုင်းနဲ့ပဲ ဘာလို့ရတော့မလို့နိဗ္ဗာန်လို့ခြင်းပါလဲဘယ်ဟာရှိကရတော့မလို့ဘယ်ဟာရှားတော့မလို့နဲ့အမတန်ခင်ဗျားတို့ရမ်းနေမှာပဲမရမ်းဘူးလားအခုတော့ဖြင့်ကိုယ်ခန္ဓာပရိစ္ဆေသမုပ္ပါကိုကိုယ်ဆရာပေးထားတဲ့ညာနဲ့ဖြာကိုယ်ခန္ဓာပရိစ္ဆေသမုပ္ပါကိုကိုနားလည်ထားနားလည်တာကိုကိုညာနဲ့ဆရာပေးထားတဲ့ဆရာသမားကြီးကနေရတဲ့ညာနဲ့သာဖြတ်ချလို့ရှိရင်ဖြင့်ရှေးပရိစ္ဆေသမုပ္ပါမလာရဟာနိဗ္ဗာန် ရှေ့ပရိစ္ဆေသမုပ္ပါမလာတာရှိပါလားရှေ့လာမှာဒုက္ခခန္ဓာသားလို့မဆိုဘူးဒုက္ခအဆူကြီးလို့မဆိုဘူးလားအဲ့ဒါမလာအောင်လုပ်လို့ရှိရင်ဒုက္ခအဆူကြီးမလာရင်ဒုက္ခနိဗ္ဗာန်ပဲလာရုံမရှိဘူးတခြားဘာလာရရှိသေးကောင်းကောင်းသဘောပါဗလားအဲ့ဒီရင်ဘုံနာကသူတော့ညံတုံးပြီရှင်ကြီးကတော့မနောက်တုန်းကပြောဆိုလာခဲ့ကြတယ်တယောက်တယောက်အမှန်တန်ပြည်ပြကြတယ်အခုဥပါဒံထုတ်တဲ့ပုဂ္ဂိုလ်ပဲသွားတော့ဆိုတော့ ရှင်ဘုရားကဘယ်သွားတယ်လို့မဆိုလိုဘူးဆိုတော့လေးခွန်းသလုံးမွေးတယ်လေးခွန်းသလုံးမဖြေပဲထားလိုက်တယ်ဘယ်သွားတယ်လို့မဆိုဘူးလို့ဒီလိုမေးလို့မရဘူးလို့ဖြေထားတယ်ကွာတပည့်တော်တော့လျှော့ပါပြီဒီတိုင်းပြောဘူးလားအင်းမင်းလျှော့ရမှာပဲကွာမင်းကပဋိစ္စသမုပ္ပါလည်းနားမလဲသစ္စာလည်းသဘောမကျဆိုတော့ခန္ဓာကြီးဒုက္ခသစ္စာလို့လည်း तू ကမသိဘူး ဒီဒုက္ခဒေသကြီးကလည်းပြိဿသမုပ္ပါပဲဖြတ်မှတော်မယ်လို့ကသူကသိရလားမသိတော့ဒီပုဂ္ဂိုလ်ဘယ်နဲ့လုပ်ပြီးဒီကလာနိဗ္ဗာန်သဘောကျနိဗ္ဗာန်ဆိုတာပြိဿသမုပ္ပါသတ်သိမ့်တာကိုဘာခေါ်ကြမလဲပြိဿသမုပ္ပါချုပ်တာဟူသေးကိုနိဗ္ဗာန်ပဲဆိုတာကျင်납ဗလားဒါဖြင့်ဒကာရမတို့နိဗ္ဗာန်ဆိုတဲ့တရားဒီပြိဿသမုပ္ပါဆုံးတာမှလားဘာပြိဿသမုပ္ပါတုံးလို့မေးဖို့မလိုဘူးလား အိုးဝိပရိစ္ဆသမုပ္ပါကြီးဆုံးဝိပရိစ္ဆသမုပ္ပါဆိုတာကသမုဒိယသစ္စာနဲ့ဒုက္ခသစ္စာလဲတာဝိပရိစ္ဆသမုပ္ပါကဘာပါလဲဝိကျွတ်တဲ့ပရိစ္ဆသမုပ္ပါကဝိကျွတ်တာကဘယ်လိုလုံးဆိုတော့၎င်းပရိစ္ဆသမုပ္ပါထဲမှာမဂ္ဂသစ္စာနဲ့နိရောဓသစ္စာဝင်တာရိပ်မိမလားဝိကျွတ်တယ်ကဘယ်လိုပါလဲအဲ ကိုရထားတဲ့ပြိဿမှုပထဲမှာမက္ကသစ္စာနဲ့နိရောဓသစ္စာဝင်လာရှင်းမင်းနော်ကောင်းပြီဒါဖြင့်ပုံသားကိုဘုရားကသိသိချာချာနိဗ္ဗာန်ထင်ရှားအောင်ပြောလိုက်မှာနိဗ္ဗာန်တရားကငြိမ်းအေးခြင်းဒုက္ခငြိမ်းနေကိလေသာအေးချမ်းခြင်းရဒုက္ခသစ္စာခန္ဓာကြီးကငြိမ်းသွားတယ်ကိလေသာအေးချမ်းခြင်းရတယ် ဩနိဗ္ဗာန်ဆိုတာငြိမ်းအေးခြင်းလက္ခဏာရှိတယ်ဆိုတော့ဒုက္ခငြိမ်းအေးကိလေသာသိမ်းလို့အေးတာပဲဒုက္ခခင်းတဲ့တူတဲ့ဒုက္ခကြီးကလည်းငြိမ်းသွားမရှိတော့ကိလေသာမေးဘူးမေးကြတာသိမ်းသွားတော့အေးသွားဩဒါဖြင့်နိဗ္ဗာန်ဆိုတာဘာပါလိမ့်မလဲလို့တရားဓမ္မတွေမေးလို့ရှိရင်ဖြင့်ခေါင်းကပြောတဲ့အတိုင်းငြိမ်းအေးခြင်းလက္ခဏာရှိ ငြင်းအေးတယ်ဆိုတာအေးတာကဒီပရိစ္ဆေသမုပ္ပါဒ်နောက်ကကိလေသာဒီမညံနောက်မှာကိလေသာမလာနိုင်လို့အေးဒီဘက်ကဘာခန္ဓာမှဒုက္ခသစ္စာတွေလာသေးရဲ့ဒုက္ခသစ္စာမိလောင်စာမိလောင်စာခန္ဓာတွေလာသေးရဲ့အဲ့ဒီမိလောင်စာခန္ဓာတွေကငြိမ့်ကုန်ဒီကိလေသာကလည်းမက်နောက်ကအေးသွားတော့ဒီဘက်ကကချင်းသဘောဖြစ်တဲ့ခန္ဓာ၅ပါးတွေကလည်းဒကာရမတွေလာသေးရဲ့အဲဒါဖြင့်ငြိမ့်တယ်အေးတယ် သဘောကျဘယ်လိုဆိုကြမလဲဒါဖြင့်ငြိမ်းအေခြင်းလက္ခဏာရှိတာနိဗ္ဗာန်လို့မှတ်ရမှာဘယ်လိုမှတ်ကြမလဲအဲ့ဒါကိုကြည့်ပြီးခုပရိစ္ဆေသမုပ္ပါနဲ့ပြောမှငြိမ်းအေကလည်းသဘောကျတာနော်ဒီနောက်ခန္ဓာကြီးမလာလို့ငြိမ်းသွားတယ်မင်းဒီဘက်ကမက်နဲ့ဖြတ်လိုက်လို့ကိလေသာမရှိလို့အေးသွားတယ် ကိလေသာကပူတကူဗျအဲငြိမ်းအေးခြင်းလက္ခဏာရှိတာဘာခေါ်ကြအောင်ဒါကြောင့်ဝိသုဒ္ဓိမကတန်တိလက္ခဏာနိရောဓသစ္စာနိရောဓသစ္စာနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာတန်တိလက္ခဏာငြိမ်းအေးခြင်းလက္ခဏာရှိกว่าငြိမ်းအေးတာနိဗ္ဗာန်ပဲသဘောပါအဲငြိမ်းတာကခန္ဓာမရှိတာလောင်စာထင်းတွေပြောက်ပါလောင်စာထင်းတွေပြောက်တာငြိမ်းတာနော် မက်လာလို့ကိလေသာမလာဘဲနေလို့နေတာကအေးဆုံးဒါပြန်နိဗ္ဗာန်ပဲလက္ခဏာရှိတယ်သဘောပါအင်းငြင်းငြင်းလက္ခဏာရှိတယ်လို့ခမည်းတော်ကသဘောကျထားတာတော့ဟုတ်ပါတယ်တဲ့သို့တော့ကိုယ်ခန္ဓာထဲမှာဒီဥစ္စာပေါ်ရမှာဆိုတော့ကိုယ်ခန္ဓာထဲတဲ့ကိလေသာငြိမ်းရမှာမှန်ပါဗျာရှင်းမလား သူများခန္ဓာတဲ့နေရမှာလားဒီကိလေသာကဒါဖြင့်နိဗ္ဗာန်တလားများလားဆိုခန္ဓာကိုယ်ရဲ့ရှာလို့ဆိုတာမပေါ်သေးဘူးလားဒီထဲမှာငြိမ်းရမှာဒီထဲမှာအေးရမှာသဘောကျအဲ့တော့နိဗ္ဗာန်ကို ခမည်းတော်ကလှည့်ရှာနေလို့တော့ရမှာမဟုတ်ဘူးငြိမ်းအေးခြင်းသဘောလက္ခဏာရှိတဲ့နိဗ္ဗာန်ကခန္ဓာထဲမှာရှိဒါကြောင့်ပုံနာဒီပုံနာချက်ကိုအသာထားပြီးဟို ဒီနတ်သားတယောက်ကမဲလို့တပည့်တော်မအိုရမတရားရှာတာဗျာနှံ့နေပါပြီအိုနှံ့လို့ပဲရမလို့ဗျာတလားများလောက်တော့ခန္ဓာကိုယ်ထဲမှာရှာမအိုရမတရားနိဗ္ဗာန်ရှိတယ်သိချဖြေတာပဲအဲ့တော့ကိလေသာကလည်းဘေးမှာရှိတာလားအတွင်းမှာရှိတာအနုတ္တယကိလေသာဟာလေအတွင်းမှာရှိတာအေးရင် မီးရှိတဲ့နေရာမှာမီးငြိမ်းရမှာပေါ့ဗျာမီးမရှိတဲ့နေရာမှာနိဗ္ဗာန်သွားရှိလို့တော်ပါဒါပြန်နိဗ္ဗာန်တဏှာများတော့ခန္ဓာကိုယ်မှာရှိတယ်ဆိုတာမပေါ်လာဘူးလားအဲရှုလိုက်တဲ့အခါကျတော့ခန္ဓာဒုက္ခသစ္စာဖြစ်ပြီးပျောက်ပြက်သွားတဲ့အခါကျတော့ဒီနေရာငြိမ်းသွားတာဒီဒီဝန်းထဲမှာပဲအေးတာဒီနေရာမှာပဲခန္ဓာပြောက်ဒီနေရာမှာပဲအေးမယုံလို့ကြည့်ပါတဲ့ခင်ဗျားတို့ ခန္ဓာဆုံးနေကြအောင်ခန္ဓာမလို့ခြင်းနဲ့ညာရအောင်ဖြတ်ဆိုခန္ဓာချုပ်သွားတာဖြစ်ပြခန္ဓာတွေမချုပ်ဘူးလားချုပ်သွားတော့ငြိမ်သွားရောဘဝနဲ့မှလည်းအေးသွားအဲ့ဒီငြိမ်တဲ့သဘောလေးဟာနိဗ္ဗာန်ပဲဆိုတာကဒီပြိဿသမုပ္ပါဒီမဲ့ဝင်လို့ဒါအေးတယ်အဲဒီခန္ဓာကြီးကိုလည်းမပေါ်လာတော့ဘူးဆိုတော့အဲဒိဋ္ဌခန္ဓာလည်းမပေါ်လာပစ္စုပန်ခန္ဓာအနာရခန္ဓာလည်းမပေါ်လာတော့ငြိမ်းအေးတာပေါ့သဘောကျဒါပြန်နိဗ္ဗာန်ဒီ နိဗ္ဗာန်ဒီကားလို့ဆိုရင်ငြိမ်းရေးခြင်းလက္ခဏာရှိတယ်ဆိုတာကောင်းကောင်းပေါ်သွားပါပေါ်လာဟုတ်လားဣသုတိရတံငြိမ်းရေးခြင်းလက္ခဏာရှိတာကသူ့လက္ခဏာနော်နိဗ္ဗာန်ရဲ့လက္ခဏာဣသုတိရတံသုတိပြည့်ကျွေမသေးနိုင်မဲ့ခိုင်မြဲခြင်းကိစ္စရှိနိဗ္ဗာန်ရောက်တဲ့ဥစ္စာဘယ်လိုများနေဦးနိဗ္ဗာန်ဆိုတာခိုင်ခိုင်မြဲမြဲရှိတာကွာဆိုတော့ဒီကကိလေသာမင်းကမလောင်ဒီကလံစာထင်းကလည်းမရှိတော့ဘူးဒကာဓမ္မတို့ ဒီနိဗ္ဗာန်အထုတ်ထားတဲ့နိဗ္ဗာန်မရမကကြိုးစားထားတဲ့သဘောဟာဩလောင်စားနေတဲ့သူလောင်စားဖြစ်နေတဲ့သူကမတည်တော့ဘူးတည်သေးရဲ့မီးဖြစ်နေတယ်သူထင်ပါသေးဟောတယ်ဖြင့်ဒီယောဂီဒီဒကာရမတို့မသေးတဲ့နေရာကိုမသေးတဲ့နေရာသူဒီရောက်သွားပြီမသေးတဲ့သဘောမသေးတဲ့သဘောဖြစ်သွားပြီဆိုလိုက်ပါ ပုဂ္ဂိုလ်သတ္တဝါမထဲနဲ့မသေးတဲ့သဘောဖြစ်သွားတယ်သဘောကျနိဗ္ဗာန်ဆိုတာဘာပါလဲမသေးတဲ့သဘောပဲရှင်းမလားမသေးတဲ့သဘောကိုရောက်အောင်လုပ်တဲ့ပုဂ္ဂိုလ်ကမသေးတဲ့သဘောဖြစ်ရဒါကြောင့်အစ္စုရိရတံသုတိပြည့်ကျမသေးနိုင်မဲ့ခိုင်မြဲခြင်းကိစ္စရှိသဘောကျသုတိပြည့်ကျမသေးနိုင်မဲ့ခိုင်မြဲခြင်းကိစ္စနိဗ္ဗာန်ကိစ္စကွာသဘောကျ ကောင်းပြီဒါဖြင့်နိဗ္ဗာန်ဆိုတာဒီကားလို့ဆိုလို့ရှိရင်ဒကာဓမ္မတော်ငြိမ်းအေးခြင်းလက္ခဏာနဲ့မသေးနိုင်ပဲနဲ့ခိုင်မြဲခြင်းကိစ္စသူကိစ္စပဲလို့မှတ်တော့အနိမိတ်တပစ္စေပဌာနာနိဗ္ဗာန်ဟာဘယ်လိုများနေတုံးအယတ်တွေအလုံးတွေပုံသဏ္ဍာန်တွေပြောစမ်းပါအောင်ဆိုတော့လုံးရတဏ္ဍပုံဟန္နမိတ်လုံးဝမရှိဘူး လုံးရရှိနေဒီလုံးရဟာပုတယ်သေးတယ်ဆိုရင်ပြတ်အောင်မှာတဏ္ဍနမိတ်ရှိနေလို့ရှိရင်လည်းဒီတဏ္ဍနမိတ်ရှိလို့ရှိရင်ဓလေးပါပါအောင်မှာပဲပါရင်ဓလေးပါလည်းမိပါအောင်မှာမိပါရင်လောင်စားနဲ့တွဲအောင်မှာပဲအဲ့ဒါကြောင့်နိဗ္ဗာန်ဆိုတာဒကာဓမ္မတို့လုံးရတဏ္ဍပုံဝါနမိတ်ကင်းစိတ်တဲ့သဘောပဲချမ်းသာတတ်တဲ့သဘောပဲလို့မှတ်ထားလိုက်ရှင်းမလားအဲ့တော့ပုံနာကဒါပုံနာကိုဟောတာမဟုတ်ဘူးဒါပုံနာဇတ်ထုတ်ထဲမှာပါတာမဟုတ်ဘူး ဒါဓမ္မတို့ဒါခင်ဗျားတို့နိဗ္ဗာန်ကိုကောင်းကောင်းသဘောကျဖို့ပြောထားတာပုံနာကတော့သူညံတုံးလို့သူပြမတတ်နိုင်တော့ဘူးဆရာကဆိုတော့ဘုရားကသစ္စာနားလဲတဲ့ဆရာနဲ့ပြိဿသမုပ္ပါဖြတ်တတ်တဲ့ဆရာမင်းရှာအောင်ဒါပုံနာမင်းပေးထားတယ်ရိပ်မိဗလားအဲ့ဒီအမိန်ပေးပြီးမှပုံနာကိုနှက်ပြန်သူဆက်ပြီးတကလာဟောလိုက်မှာဘုရားက နိဗ္ဗာန်ဆိုတာဒီလိုกว่าဆိုပြီးကလည်းမေးရှို့ပြီးသူမျိုးမျိုးပြပါလိမ့်မယ်နော်ကဲယနေ့တော့ဒီရင်တော်ကြအောင်